ဟင်မနေ့ကဆန်းအကြောင်းပြောတာဆန်းလည်းဖြစ်မှာလို့ပေါ့ဟင်ဖြစ်ပုံပေါ်ပါမလားပေါ်လို့ဟင်ပေါ်ရောဟင်ငါဆိုကြီးနာနေဘယ်တော့မှခဏဆန်းမဖြစ်ဘူးပါဗျာအဲကြောင့်ဒီရာကွာနာပေါ်ကြီးနဲ့ပုံပြီးပါအဲကြောင့်ခွာရီသူကခွာလာတယ်ခင်ဗျာ အခုလမ်းကြုံဝင်ခေါ်တော့ဘယ်နှပါလာတော့ဘူးပြန်ဒီမှာဗျာအပေါ်ကဒီတော့အဲဒီသက်စင်းတော့အရှင်းပါလိုက်เออတို့က ADE စေကြီးတွေအေးတယ်ရှမ်းပူအေးတယ်ပဲထင်တာပဲဟင်ဟင်အေးတယ်ရှမ်းပူအေးတယ်ထင်တာပဲဟုတ်ဗျာခါအေးအေးနဲ့နေတာတို့ပါဟင် အေးအေးကြီးနဲ့နေရင်ကြာရင်ပူပူကြီးနဲ့တွေ့မှာရအေးအေးကြီးနဲ့နေလို့အေးအေးကြီးတွေ့မှာမဟုတ်ဘူးဟုတ်နော်ဟင်အေးအေးကြီးတွေနေခဏတော့ပူပူကြီးနဲ့တွေ့မှာဟင်အဲဘာဖြစ်လို့တော့လူကတော့နေတိုင်းတိုးတာဗျာညီကနေတိုင်းမတိုးဘူးလူကနေတိုင်းတိုးတာဗျာဟုတ်ဗျာကိုယ်ခါဒီမမွေးလည်းမမွေးဘူးထင်မနေနဲ့ ဒီမမွေးဟိုမွေးနေတာဟိုမမွေးဟိုမွေးနေတာဒါဒီနဲ့ချီတော့အချိန်နဲ့ဆက်ပြီးတော့မွေးနေတာဗျဟုတ်နော်ကဘာနဲ့ချီတော့ဘူဆိုးမယ်ထင်တယ်ဟင်ဟင်စက္ကန့်နဲ့ချီပြီးတော့ကိုမွေးနေတာတို့ကြီးကမဟုတ်ဘူးဟုတ်နော်အဲတော့တို့လွန်ခဲ့တဲ့10နှစ်ကတယောက်စာကိုခုကိုလူတရားလောက်ခွဲစားနေကြတယ်နော်ဟင် အဲတော့တယောက်စာကို၁၀ရက်လောက်၁၀ရောက်စာလောက်ခွဲစားတော့တန်ဖိုးဈေးတွေတတိတိမြင့်လာမှာပေါ့တယောက်စာကို၁၀ရက်ဝင်၁၀ရောက်ဝင်ယူပါမှာလေအလူရဲ့ဝယ်ရမှာလေမှန်ပါဗျာအဲတော့ဈေးနှုန်းတွေကြီးလာမှာပေါ့ဟုတ်နော်ဟင်ဟင်ဈေးနှုန်းတွေကြီးလာမှာပေါ့အဲပြီးတော့ဘာဖြစ်လာမှာတော့အလူရဲ့ဒီများလာမှာပေါ့ဟင် စိတ်ဆိုးစိတ်မိုက်တွေပူများလာတော့မယ်တို့ဒီထဲမှာနေရတာတို့ဟာလားညာကုန်တကာများကခုမဟုတ်ဘူးရန်တောင်လုံးကလျှောက်ဖူးတာရှင်ဘုရားတို့ရှိတော့ကရန်ကုန်နဲ့အခုရန်ကုန်မတူတော့ဘူးဘုရားဟိုညကိုတယောက်တည်းလမ်းသွားရဲဘူးလို့ဆိုတယ်အလူခါရဲတိုက်ခါရဲတို့တော့ကကြိုက်သူတို့သွားနေကြတာလေဟင် ဘာဖြစ်လို့လို့ဟိုကဟိုလူဦးရေကဒူဒူဒူဒူလာတို့မြေကဒူမှမဒူပဲမြေမဒူသလိုဟိုမြေပေါ်ကထွက်တဲ့တရားစာတာကိုဒူမလဲလားမဒူဘူးဗျမဒူဘူးဗျဒူကသာဒူနေတာဟင်အဲတော့ခပ်ဘူးနဲ့ကြောင်းညာဆိုင်အားကောင်းကောင်းနဲ့မအိမ်မနေကြိုးစားတဲ့ပုံကူတွေကရနေတာတို့အေးအေးတွေကနောက်ကျနေနေတာ ကဘာမလန်းကြီးလေးဒီတိုက်လေဟင်အများဆုံးကတော့တို့ဗုဒ္ဓဘာသာတွေနောက်ကျန်နေတယ်အေးတာဟုတ်တို့ဗုဒ္ဓဘာသာခါအေးအေးနေတာသူများတိုင်းကြီးကတယောက်နဲ့တယောက်အဲအပြိုင်ဆိုင်တဲ့ကူစီဝါရှာနေကြတာတို့ကခါအေးအေးဟုတ်တော့ဟင်တို့ကခါအေးအေးလေရှိတာလေးနဲ့တည်းအဲတော့တဖြည်းဖြည်းနဲ့တို့ကအပူပိုင်းရောက်ပြီး နောင်ဆိုတို့စိတ်တည်ပြီးတဲ့ပြည်တော်မှာစိတ်တည်ကဒီကလူဦးရေတိုးသလောက်ပြည်စည်းမရှိရင်စိတ်တည်ဘူးလားမှာစိတ်တည်ဘူးလားတော့အတွေးတွေလည်းပူမှာပေါ့အတွေးတွေပူတာတော့အပြောဘူးအလုပ်ဘူးတွေလုပ်တော့မှာတော့ကံဘူးတွေလုပ်တော့မှာဟုတ်နော်ကံနေဘူးတော့ဥရုကြီးတွေထပ်ပူမှာပူမှာ တိတဲ့ဒီဘူမာပဲရှိရတိတဲ့ဒီတို့ဥရုမကောင်းတော့ဘူးနော်ဟေးကောင်းတော့ဘူးဥရုမကောင်းလို့ရှိရင်ဥရုမရတဲ့အစာအာဟာရတွေကတော့ကောင်းမှာဘူးကောင်းဟုတ်တော့ဘူးကောင်းဟုတ်တော့ဘူးအပူလုံးတော့စီမရှိတော့ပဲနော်အပူလုံးတော့စီမရှိမရှိတော့ဘူးအဲ့တော့ကောင်းမှာဟုတ်တော့ဘူးဗျာ အဲတော့အဲ့ဒီမကောင်းတဲ့ဓာစားရမှာပဲလေဓာကလွဲလူလည်းစားเสียမှာရှိပဲအဲတော့ဓာကြီးတဲ့မလွဲတာလို့စားရတော့စိတ်ကပူကြမ်းလာမှာနော်စိတ်ပူကြမ်းလာရင်သူကြံတာလည်းကြမ်းမှာပဲအပြောလည်းကြမ်းမှာပဲအလုပ်လည်းကြမ်းမှာပဲဟုတ်ကြကံရံနေကြီးလည်းဖြစ်တော့မယ်ကံရံဖြစ်ရင်ဥဒုတိတဲ့တိတိတဲ့တိ ပူပြီးပူတော့မှာဟုတ်နော်ပူတော့မှာဗျာပူတော့မှာဗျာအဲဟိုဒိုရှမ်းတောင်နဲ့အဲတနည်းအားဖြင့်တွေ့တာပြောအောင်ပါပေါ့ယူရီးယားနေကြသွားတယ်ဟိုဘက်ကအဲတိပင်တပင်မရှိဘူးတဲ့ကရုံးနေကြီးတယ်သူဆောင်ပါရကြီးကဖားရတာလေတို့ဘက်ကတော့တိပင်နေနေတော့ဟိုဘက်တော့ကရုံးနေကြဘာမှရှိတော့ဘူးတဲ့ကြာ ပြီးတော့သူတို့ဒီမှာလေရင်ဆိုတာစစ်တပ်ကတော့တုံးတာကျန်တာကတောင်ပေါ်ထိလာနေပေါ့အဲမြေကြီးတကဘာလုံးကကုမ္ပဏီတွေကလာပြီးတော့တူးဆွာပြီးတော့အဲဒီတရားတရားသာသာတွေထုတ်ပြီးတာလေတောင်ထိပ်ဒီကတရားလမ်းတွေတဲ့ဗျဟင်တောင်ထိပ်ဒီကတရားလမ်းတွေရှိကြတယ်ဗျအဲဒီမှာဟင်ဟင်အဲဒီမှာလေညာတုံးတာစစ်တပ်ကလို့လူပဲမတုံးဘူးတို့လူဒီလူလေညာနေနဲ့သွားတာမရှိတော့ဘူးတဲ့ဟုတ်ဗျာ ကြည့်လိုက်တော့လည်းကတုံးကြီးတယ်တဲ့ဗျာကတုံးကြီးတယ်ဆိုဘယ်လိုလုပ်ပြီးဥလူကောင်းတော့မလဲဟင်ဟင်တို့ပဲမှာသာတစ်ပင်နေနေတယ်ဗျာရှမ်းရှမ်းနေကြတာစောင့်မဲ့ဟိုတယောက်ကနေစာရေးတာလေဖောက်ပါရေးတာလေဟင်အဲဒီမှာတခြားမဟုတ်ဘူးတစ်ပင်ခိုးတာကစာပြီးတော့စောင့်နေရတယ်ဟိုဘက်မရှိတော့ဒီဘက်လာခိုးတယ်ဟင်ဟိုဘက်မှာကတုံးဖြစ်နေပြီတို့ဘက်မှာတော့တစ်ပင်လေးကြီးရှိတာဟင် အဲတော့နောက်တိတဲ့တိတို့ကဥရုကကြံတော်မယ်ဥရုကြရဲ့စာကြမယ်အစာကြရင်တို့စိတ်တွေတိတဲ့ကြမယ်တိတဲ့တိတိတဲ့တိကြမယ်သုံးတော့အဲတော့တို့ရှမ်းတောင်ပြောရင်လွန်ခဲ့တဲ့နှစ်20ကတွေ့ခဲ့တဲ့ရှမ်းပြည်နဲ့ခုရှမ်းပြည်ဆိုရင်ခုရှမ်းပြည်တော်ရိုင်းလာပြီလွန်ခဲ့တဲ့20အနှစ်20လောက်ကရှမ်းနဲ့တူမဟုတ်ဘူးမောင်ကြီးမျိုးတို့ဆိုဘူးတော်ရိုင်းလာ ခုနှစ်မိုင်နေပဲလို့နေလို့ဟေးဟင်အမိုင်ကြီးခုနှစ်မိုင်နေပဲလို့တော့အခုခုနှစ်မိုင်နဲ့ရှိရခုနှစ်မိုင်နဲ့ဟင်မတူတော့ဘူးတဲ့ဟင်ရှိလွန်ခဲ့တဲ့နေ့20လောက်ကရှာနေတို့ခုရှာတိတ်တူတော့တော်တော်ရိုက်နာပဲသူတို့နောင်လာမဲ့နေ့20ကရှာနေဆိုင်ဒါရီချင်းနဲ့ပြောရမှာတော့ဟင်ဒီလိုပဲပြောရအောင်ဟင် နောက်လာမယ့်နေ့20နဲ့ဆိုရင်လေဒါတွေတော်တယ်ပြောပါဗျာအခါကျဟိတီတယ်ဒီကြိုင်းတော်မှာဒီကြတဲ့တို့လူလူလာဖြစ်ရမှာလူလူလူနေရမှာနော်ဟိမိတာပါမလားဘယ်လိုကြီးဘယ်လိုနဲ့ဒီမှာပါလဲဘိုးကြီးဘယ်လိုဒီမှာတော့ဟိကြောမကောင်းဆုံးမကောင်းလေးတွေနဲ့နေရမှာလေနော်ဆိုကြီးတို့ဟိ နောက်ဆိုတို့တို့ဖရာလေးသုံးစုကပွင့်တဲ့တကရဲထားပွင့်တဲ့ဟာတွေကလာရင်ပို့ပို့ပေါ့ဟင်ဟင်သာသမီတွေလည်းမြည်တွေကပို့ဆိုးမှာပေါ့မြည်တွေတဲ့မြစ်တွေကပို့ဆိုးမှာပေါ့ဟင်နေနိုင်နေတာပါမလားနေတတ်အောင်ဟင်ဟုတ်ကဲ့နေနေပေါ်လို့ပြီးသားဟင် ခန္ဒီပါရီလေးလည်းမရဘူးဗျာမခန္ဒီဘယ်ကမှရမှာပါလိမ့်မယ်ဘယ်ကမှရှားထားပါလိမ့်မယ်ဟင်ဟင်ခန္ဒီဘယ်ကရှားထားလို့ဟင်ဒီကကြီးလေးတို့ကအဲ့ဒီတိုင်းမရမှာဗျာနောင်တိတဲ့ဒီကျမ်းတော့မှာနော်ကျမ်းတော့မှာအားလုံးကျမ်းမှာနော်အဲ့ဒီကျမ်းနဲ့တို့နေရမှာနော်နေတတ်ပါလားနေတတ်အောင်ပြင်ပြီးပြီလား ဟင်မေးလို့ရတော့ဘူးဒီလိုဟင်ကိုယ်စိတ်ကိုခုနကပြောတဲ့စိတ်ကြမ်းကြောင့်ခံကြမ်းတာခံကြမ်းကြောင့်ဥရုကြမ်းကြတာဥရုကြမ်းကြောင့်ဒုစာကြမ်းတာအဲ့ဒီစာကြမ်းစာလို့တို့ပြန်ပြီးစိတ်တည်ကြနေတယ်ဆိုတော့တို့ပိုင်နာစိတ်ဆိုတော့စိတ်ပြင်ရမှာပဲတို့စိတ်ပြင်ညာဆိုဒီတိုင်းကြီးပြင်မထားကြပါဘူးနော် တို့စိတ်ပညာတော့မှာဗျဟင်ဒီတိုင်းကြီးတို့စိတ်ကိုဖြစ်ထားရင်တော့အရိုင်းရညပ်ပါသွားမလို့ဟင်အရိုင်းရညပ်ပါသွားမှတင်တယ်ဟင်ဥပပလာဗျာဟင်အရိုင်းရညပ်ပါတော့ပါဗျာတို့အဲ့တော့တို့ကစိတ်ကိုကျင့်စဉ်လေးတစ်ခုပေးပေးစမ်းပါနော်ဟင်ဟိုဝိပဿနာတို့ထပ်ပါတော့သူက တော်တော်ကိုရင်မှဝိပဿနာရပါတယ်နော်တို့မနေ့ကပြောခဲ့တဲ့ဓာညင်လားဓာညင်ကနေလူစိတ်ပေါ့ရေးကြည်တာတို့တတ်နိုင်တဲ့စရဏလေးပေါ့ဗျာတို့တို့ငါတော့တို့ကပတိနဲ့လုပ်ခဲ့တာဟင်တို့စိတ်ကကြမ်းနေဉာဏ်နဲ့တို့ကစိတ်ဉာဏ်သမားစိတ်ကြမ်းသမားတို့ကဟင်ဒိငနေဆိုဒုံငနေမျိုးဟုတ်ဗျာဟင် တို့ကဟိုနှစ်ဘဝသိတာကိုပြီးခဲ့တဲ့ဘဝကသိတဲ့ကြံတယ်ပြီးခဲ့တဲ့ဘဝရဟန်းတဝါမှာတို့ကတန်မှုခဲ့တာဟုတ်ဟင်အဲဒီတော့ကလည်းအင်္ဂါသားပဲအဲဒီတော့ကနာမည်ကညံကျော်အခုဘဝနာမည်ကြတော့မောင်ငိမ့်ဟုတ်ဗျာအဲဒီတော့ကညံကျော်အဲဒီတော့ကလည်းသားသမီး9ယောက်တဲ့အငယ်ဆုံးအခုလည်း9ယောက်ထဲမှာအငယ်ဆုံး ဟင်ဖာတာရူကောင်းနာမဟုတ်ခါကြီးတာရူခေါ်လို့ဒါကြောင့်မို့လဲနာပေါ်နေတဲ့တော့ပဲတော့ပြန်ယူနေတာလို့ခေါ်တာပါဘယ်တော့ပြန်ယူတာလဲအော်မာမေဟုတ်ကလားဟေးဟေးအဲဒီမှာ တို့အကူကိုကအဖေကြမ်းခေါ်ဟင်တို့အရင်ကအဖေနဲ့မရဟိုဖွားတွေဖြစ်ကုန်တာတို့အထက်ကအဲဟွာပေါ်ဘာခေါ်မလို့အလဲခေါ်မှာပေါ့ခုတို့ဖေဖြစ်နေတဲ့ဥပါသနာအဲ့ဒါအကူအလတ်လောက်ရှိပါပေါ့ဟင်အဲ့ဒါကိုသူ့တောင်အောင်စင်ကြီးတို့သူ့အဖေခေါ်ရတာဗျအကူကိုဖေလာခေါ်ရတာဟင်ဟင် တရင်ကအမေကအဖေကအဖိုးနဲ့ဖွာဖြစ်သွားတဲ့ပေါ့ဟင်အဲ့တော့ငငယ်ကပြောတတ်တဲ့အချိန်ကစပြီးတို့အမေကိုအမေတို့ဘယ်တော့မှမခေါ်အမေလေးလို့ခေါ်ကိုဟာကိုအမေကြီးလို့ခေါ်တာဟင်တို့အမေနဲ့တို့နဲ့ငငယ်တွေကမတည့်တာ သွားနေအိမ်ပတ်နေငါကြောင့်မေးခေါ်ပလားအမေတို့ဘယ်လိုမှခေါ်ဟင်အမေလေးခေါ်တာဗျာသူကဟိုဟာကိုအမေကြီးခေါ်တာဗျာအရင်ဘဝကအမေကိုဟင်ဒီဘဝကအမေကိုအမေလေးခေါ်တာအဲ့ဒါအမေလေးဒီအမေရလည်းတို့ကိုချစ်ထားဖို့တုံလို့တို့ကလည်းမုန်းထားဖို့တုံလို့ဟင်သာဝသိန်တို့ဒီအမေရတို့သာဝသိန်တော်တော်ကြီးတာကြီး သူသားသမီး၅ယောက်တည်းဒီသားသာအာကိုဆုံးဘသူဒီအဲလင်ယူယူဘသူဒီမရယူယူယူရင်သူယူလိုက်ရှင်ရလိုက်ငါသားနဲ့နေပါဟုတ်ဟင်သူကလည်းဒီတော်ကြီးဖြစ်သေးအောင်မလားဆိုဘုံပြဒီတော်ကြီးဖြစ်သေးအောင်မလားဆိုမုံပြဟင်ဟင်ဒီသူကငယ်ငယ်လေးကသူ့ကိုအမေလေးခေါ်တာဗျဟင် ဟိုဟာကိုအမေကြီးခေါ်တာဗျဟင်ဟင်အဲ့တော့တို့ဘဝတွေကျင်လဲလာတာဗျဟုတ်ဗျအရင်ဘဝကဘယ်လောက်ထိကြာတော့ကြောင်းပြန်အမေကစပင်းကိုအုံးစီဆိုပြီးထုံးမပေးလို့တဲ့အဲ့ဒါခပန်းမော်တင်ပြီးဓာတ်နဲ့ခုတ်ထားခဲ့တဲ့စပင်းကို ဟုတ်ကဲ့ကဲဟာလာကိုပြီးဟုတ်ကဲ့ဟုတ်ကဲ့ရေတော့ဝါလေးလေးတွေကိုဆိုတော့မေးနေတယ်ဟုတ်ကဲ့ပေးရောင်းပေးသူရောင်းပေးသူအာဒီကိုကြီးမရောင်းပေးသူပဲအခုလဲတို့ဟာလောက်ဒီစနေနေ့တောင်စနေနေ့လောက်ဒီရောင်းပေးသူနဲ့73လောက်ကြာမှတို့ကရုံးတုံးပြစ်ထား ရောင်ပေသူနဲ့အရင်ဘုံမှာလည်းရောင်ပေသူနဲ့သိဘလောက်မများနဲ့ထန်နေတော့ဟင်အဲ့ဒါအမေဖြစ်သူကအုံးပြီးလိုက်မပေးလို့တဲ့ကဘာဘောရောင်ပေတုံးလေးရောင်လေးတင်ပြီးဒါနဲ့ခုတ်တာဟုတ်ကဲ့လားဟုတ်ကဲ့ဟုတ်ကဲ့ရှင်းသွားတော့ဟုတ်ကဲ့မြေမစီရတာခက်တာပါဗျာသံတော်ပဲပေးပြီးပြန်တော့ဟင်ဟင် အဲ့တော့ဘဝကတို့အဲ့လောက်ကြည့်ကျင်လဲလားခင်အရင်ဘဝကဟာတွေနဲ့ဒီဘဝတွေမတူတော့ဟင်အရင်ဘဝကတွေ့သူတွေနဲ့ဒီဘဝတွေ့သူမတူတော့ဘူးဟင်ပြီးတော့တို့ငယ်ငယ်ဆယ်နှစ်ဆယ်ငါးနှစ်လောက်ကတွေ့ခဲ့တဲ့လူကြီးတွေနဲ့အခုလူကြီးတွေတူတော့ဘူးဟင်အခုတို့သက်90ကို90အတွင်းမှာလမ်းတွေ့ခဲ့တဲ့များတစ်ခါနဲ့တစ်ခါတူကိုမတူတော့ဟုတ်ဗျာကြံလာတာကြီးတွေပဲဗျာဟုတ်တော့ အကျမ်းလေးအကျမ်းလေးဟင်ဖုတ်ခေဖုတ်ခေပြီးတဲ့ဆုံးမှာကျမ်းလေးပြီးတဲ့ဆုံးမှာပြီးတဲ့ဆုံးမှာဒီနေ့ကသူဟာလာပကံအဖက်ပကံဆိုလာပါဆိုလေအဲဒီကအတန်လွှင့်တာဘယ်ကုန်းနေဘယ်ကုန်းနေဆိုကဘာကြီးဘလောက်ဆောက်မှာဘယ်ကုန်းနေကြကဘာကဒီဂရီဘလောက်ထိဆောက်မှာဘယ်ကုန်းနေကြဘလောက်ထိဆောက်မှာနောက်ဆုံးဘယ်ကုန်းနေကြဘလောက်ထိဒီကဘာကြီးဆောက်မှာတဲ့ အပူချိန်ကလည်းအခုအပူချိန်ဘယ်လောက်ပေါ့နောက်တိတဲ့ဒီဂရီဘယ်လောက်ဆောင်းရင်အပူဘယ်လောက်ဆောင်းမှာနောက်တစ်ခါတိတဲ့ဆောင်းရင်အပူကဘယ်လောက်ပူမှာနေလေဟင်နောက်ဆုံးအဲ့လောက်တိဒီကဘာကြီးဘယ်လိုခေါ်မလို့ဗျာအကုန်လုံးဆောင်းခေါ်မပေါ့ဗျာဟင်မိုင်ကုန်ဆောင်းခေါ်မပေါ့ဗျာဟင်အဲ့ဒီခါကြလို့ရှိရင်တို့တတန်30ပဲရှိတော့မှာ အပူလုံးတော့တန်းတူမှာနော်စားတဲ့စားကလည်းစီမရှိမှမဟုတ်ပဲဥလူတန်ခံနိုင်မှာမဟုတ်ပဲလေဟုတ်နော်အဲ့ဒီဟိုဟောပေါ့ခေထုံစောင်းတဲ့နေရာကျရင်ဒုသတန်နေ30ပဲရှိတော့မလို့ဟင်မကြီးအဲ့ဒီချိန်ဆိုမကြီးတန်နဲ့ခွေးတန်သိခွေးမကြီးတန်နဲ့သိတူလို့ ဖူးမှမချိန်ဘူးထင်တယ်ဟင်ဟင်ဟင်30ဆိုတော့ခွေနာနီနီလောက်ရှိတော့မထင်တယ်ဟင်ဟုတ်ကလားဟဲ့ဒီနေ့သမီးတို့မိုးသူပူပန်းသူပန်းဖြစ်တော့မထင်ဘူးဟင်ဟိုမမကိုရီးယားကမလာလာဘောလီကမလာလာဟုတ်လားဟဲ့ဟင် အဲ့ဒီခါကျမှတော့တတန်သေးတဲ့သူတော်မှာအဲ့ဒီခါကျမှတော့ကောင်းကောင်းတာလုပ်ဖို့ရှိတော့ဘူးလေမှန်ပါဗျာကောင်းတာလုပ်ချင်းကောင်းမှုလုပ်ချင်းရှိပါဦးမှာရှိပါရှိပါခါအီးမနေနဲ့တော့ဟင်ဟင်ခါအီးမနေနဲ့ခါအီးမနေနဲ့တို့ဘယ်လိုလုပ်အောင်ဆောင်မလဲလူလောကကြီးကဆင်းနေပြီတည်တယ်ဒီနေတော့မှာ ဒီအစင်းလန်းကနေတို့လွတ်အောင်ကြောင်ဖို့လိုအပ်တယ်ဒီတဘွားနဲ့ပြီးသေးဘူးဟင်ဒီတဘွားနဲ့ပြီးသေးဘူးနောက်တစ်ခါလာထပ်ပြီးမှလေးတာဟင်ထပ်ပြီးမှလေးဟင်အဲ့တော့ဒီတန်းတို့ဒီလေဟင်တို့ငါလူငါလူဒူလူနဲ့လူစိတ်ရှိမှမဟုတ်တော့ဘူးကျန်လာတော့မယ်နော်ဟင်အရင်စိတ်ရှိတော့မှတော့လူစိတ်မရှိတော့ဘူးနော် ဟင်ဟင်ဘာသာရေးလက်တတ်နိုင်မှာဟုတ်တော့ဦးတော့ဟင်ပေဘာသာဖြစ်ဖြစ်ဘာသာဝေးသွားလေးလေးတို့ဘာတော့အရှင်ဝေးလေးလေးဘာသာကအယုံကြည်နေလေးလေးဖြစ်သွားမှာလေတကူတို့ဘုရားဘာသာသာတကယ်ပြလုံးလုံးမှန်လုံးလို့ဒီလောက်ထိခံနိုင်တာပါအနောက်နိုင်ငံသွားကြည့်ပါသူတို့ဘာသာသူတို့မယုံဘူးလို့ဆိုပါယုံတော့ဘူးသူတို့ဘာသာပြောကြည့်ရပြောသူတို့သူတို့သူတို့လုတ်ချင်အောင်လုပ်တော့တာဟုတ်ဗျာ ။ဒါနဲ့ဘာသာတွေလည်းဒီလိုဖြစ်ကုန်ပါပြီ။ဟုတ်ဗျာ။အဲ့တော့တို့ဒီကလွတ်ဖို့လိုအပ်တယ်။ဒီနေ့တည်းရဲ့အတွက်မကြည့်ကြပါနဲ့။နော်။ဒီတဘွားလေးနဲ့တော်ပလားတို့ကပြီးပလား။ဟုတ်ကလား။ဒီရှေ့ဆက်သွားရအောင်မှာကျင့်စဉ်ကျင့်ကြပါမှာ။ဟုတ်နော်။တို့သိရင်ရင်ကိုရင်လာပဲ။ဟုတ်ဗျာ။ ဟိပြီးတော့စိတ်မြတ်လို့ရှိရင်ကိုယ်လည်းမြင့်မှာပဲလေအမြင်ဘဝအမြင်ဘဝလေဟိတို့ရှိခိကသာပြီးရေးသားတဲ့ဆရာတော်တွေကအများဆုံးစုတောင်းရင်ယုတ်ကစိုးစုတောင်းမှာများတဲ့မှန်ပါဘူးသူကြီးယုတ်ကစိုးစုတောင်းမှာများတယ်ရှိခိကတော့တို့လိုအချင်းနေတယ်ဆိုတော့ဂျိုးဆရာဆိုရင်ပတိနဲ့ပြီးသွားတာ ဒီသမထဝိပဿနာအလုပ်လေးပါပဲသမထတော့ပုံမှန်ပေါ်လေးပတိပဲအများဆုံးသုံးပါပဲဝိပဿနာကျင့်စဉ်ဟိုသူတို့ခေတ္တမှာရှိသေးဘူးဟုတ်ဗျာဒီတို့လေဒီတို့ရဲ့ဒီဘက်ကမှာဝိပဿနာနည်းနည်းလေးကြောင်းကြောင်းရှိလာတယ်အဲဝေဘူးတို့မဟာစီတို့ကြမှာဝိပဿနာဆိုတာကတော်တော်လေးကြည့်ပြီးရောက်ရောက်အဲတစ်ကဘာလုံးအဲတပီလုံးစီပြီးလောက်ထားလေအဲရှိခိကအဲ့လိုမရှိတော့ယုတ်ကသောစုတောင်းလာတာ ဟင်ယိုဘေဘူကဟွာလေအဲတို့ပါလားစတုမာတဲ့တက်တန်းနဲ့နေရတာဘူးသူတို့တက်တန်းနဲ့900ကျိုးလူတက်တန်းနဲ့9တန်းနေရတယ်လေ9တန်းဆိုတော့ဒီအချုပ်ကလေးတွေတဲတော့နည်းနည်းတော့မပေါ့ဟုတ်မဟုတ်ဟင်အနည်း9တန်းယုတ်ကလေးဖြစ်တဲ့ဆိုရင်အဲဒီဘဝကိုအကျဉ်းလဲခဏခဏမလာရတော့ဘူးလေဟင်9တန်းတော့ပြင်သက်တာတော့သူဟင် ကျိုးလုံးစုသူတို့ကတောင်းတာများတယ်ပြီးတော့တို့ရှေးခေတ်ကဖုန်ကြီးတွေရှေးခေတ်ကလူကြီးတွေအဲပေးရင်ယုံကြည်ဖြစ်တာများတယ်တော့သီလသင်ကျေတာဟုတ်နော်သီလသင်ကျေတာကိုတို့တော်ကြောင်ကြီးဆရာတော်ဆိုယုံကြည်ဖြစ်သွားချင်တာပဲဟုတ်ဗျာတို့တို့ဟိုတို့ကျွေးကြီးတို့ရောက်ခဲ့မှာပါတို့တို့ကြောင့်မင်းတို့ကြောင့်လေအင်းအဲတို့တို့ဟိုတို့တဲ့သုံးနှစ်သားကြီးအဲ့ဒီဆရာတော်ကြီးနဲ့နေကြရတော့ တော်တော်တော်ဒီလာအကောင်းနဲ့ဆရာတော်ကြီးဝင်းကြီးတော်တော်ယူသေးတာကြီးဟင်တော်ယူလို့ဖြစ်သွားစားအဲဒါအကြောင်းကောင်းငါချင်းမဖြစ်ဘူးအဲဒါရောခုနောက်ဆရာတော်ကအဲသူ့ကိုတင်ကိုတင်ခဏခဏပြတော့ရင်းမပင်းပြီးသွားတယ်သူလည်းတခါလဲဟိုအင်းကြီးလည်းပဲထွက်တဲ့ပေါက်ကနေပြီးပြေးပုံပေါ်ပါတယ်ခွေးတွေနောက်ကလိုက်တာတဲ့ မြင်မာဘင်းကြီးကလွှမ်းနဲ့တိုက်တာကြက်ထားတော့မလဲဘူးတဲ့ပြီးတော့လှဲတဲ့ကောင်းတာလည်းပြောသေးတယ်အဲတတိတော်တို့ခိုင်းလို့လုံထားပါတတိတော်တို့တော့ဘာမှမလုပ်ပါနဲ့လေလေလေဒီပေါ်လည်းပြောသေးတယ်အဲခိုင်းလို့လုံထားပါတတိတော်တို့တော့ဘာမှမလုပ်ပါနဲ့တဲ့ဟင်အဲ့ဒါကြီးဘာလို့တော့လဲရောတယ်လဲတော့အိမ်ကြီးလည်းပဲထွက်တဲ့လမ်းသိမှာပါရွှေကြီးရွှေကြီးပါဒီပါဒီပါ ဟင်ရာဟုတောင်းကလေဟိုတို့စနေတောင်းကလေအဲ့ဒီဆက်သွားတော့အင်းတို့ကတောင်းတို့မင်းကုန်းကဘုံတို့တောင်းတဲ့တဲ့ထွက်ရမှာလေမှန်ပါဗျာဟင်အဲ့ဒီဘက်ကိုခွေးတွေလုံးအောင်လို့ဆိုတော့သူအဲ့ဒီပြရတာနေမှာပေါ့မှန်ပါဗျာအဲ့ဒီဖုန်ကြီးလေတခါတည်းအဲဟိုဘိုက်နာတဲ့ဘာညာနဲ့ကာကြီးနဲ့ဟိုဇီကုံထမ်းသွားတာလမ်းတဲ့ဘုံမှာပြန်လို့မူရှာတာဟိုဒီလောကဆိုဟင်လမ်းတဲ့ဘုံနဲ့ပြန်လို့မူတာဗျာ ဟင်ဒီကုန်ဒီဆေးရုံဆေးရုံစီမြောက်ဘူးပေါ့ဗျာဟင်အဲရှိခိကယူစုဖြစ်တာများတယ်ဟင်ဟင်ပြီးတော့တို့ရွှေကြီးကူတို့ဆိုရအဖိုးစရင်နဲ့ပါတော့ပြီးရှင်းဖိုးနဲ့အခုရွှေကြီးဖိုးနဲ့တူတူလို့လားတို့မတူဘူးလားတို့ငယ်ငယ်ကတွေ့ခဲ့တဲ့အဖိုးတွေဝါဆိုတဲ့နေ့ကျတို့ရွာတွေကအဖိုးတွေအကုန်လုံးဝါဆိုတာဗျာ တဝါရုံတို့ရှိပါတိလာနေတယ်ဝါဆိုရာလေတို့ဖုန်းကြီးတွေတရင်ကျွလို့ကျွမရွာတွေကအဖိုးတွေလည်းတရင်ကျွထားဗျာကျိုးကစိုးဖြစ်ထားလည်းမပြောနဲ့တို့ကူတို့အဖိုးရွှေလူပဲလို့နေတော့မတွေ့ရပါဘူးဗျာဟင်အခုတို့ကကာလာဘောဖိုးတွေပဲလို့နေတော့ဒါကာလာဘောဖိုးတွေမဟုတ်ဘူးလား ဟင်ဝေးဝေးရရှိပါတယ်ဘယ်လိုဝေးဝေးတရားကလေးရှိပါတယ်ဟုတ်မှာမလားခုနလိုဟိုလိုဘုန်းကြီးတွေနဲ့ပြန်ပြီးကွာဆိုသူရှိလို့လားဝေးဝေးတော့ရှိပါတယ်ဘယ်လိုဝေးဝေးတော့ဘယ်လိုပြောမလဲတရားတရားတော့တရားတရားတော့ရှိပါတယ်ဗျာတဲ့ဗျာ ဟုတ်တယောက်ကဘယ်သူတော့တလီကဘယ်သူတော့နင်းနင်းပါမခင်ဗျာဘယ်မလို့ခင်ဗျာကဲဘယ်သူရှိတယ်လို့ခင်ဗျာပြောရတာချုပ်ဘူးဟင်ဝေးဝေးတော့ရှိတယ်ဆိုလို့ဘယ်မှာပြောပါလဲတယောက်တလီကိုဝေးဝေးပြောတာလေဟုတ်ကလားဟုတ်ကလားပြန်မရှိလို့တော့တို့လို့အဲ့တော့သူတို့စီကတော့အဲယုံကြည်လို့ဖြစ်ထားများတယ်ဗျာဒီလားအဲ့လောက်သင်ချင်တာဟုတ်နော် တို့တွေကရှင်းဖို့နဲ့ခုဖို့တူတော့ဘူးဗျဟင်ရှင်းလူနဲ့ခုလူတူတော့ဘူးဗျအဲတော့သူတို့ကတော့သတူမာတဲ့အဲနာမျိုးတွေယုတ်ကစိုးလောက်ပြောတာပေါ့ဗျာယုတ်ကစိုးလည်းခုကိတော့လွယ်ပါဘူးဗျာချင်းချင်းတော်နဲ့တွေ့မှာပါပဲယုတ်ကစိုးလည်းဟိုဒူတော်တွေကယုတ်ကစိုးလည်းမျက်ခုံးလုပ်နေရတာပဲလေငါပဲလေပဲလေငါပဲချင်းတော်ကြောင့်ညာတော်ရဖြစ်ချင်မလားတော်ပလားယုတ်ကစိုး ဟင်ဟင်သူဘုံတော်ပြင်နာကဟိုဘာတော့အင်းကြီးမင်းအကုန်ကုန်ရောဟင်ချိန်စောတာမိပွားဟင်ဟင်တော့ဒုကလုတ်ဖို့လိုအပ်တယ်ဒီလိုလေးမနေကြပါနဲ့ဟုတ်နော်ဒီလိုလေးမနေပါနဲ့ကြိုးစားပါဝရိယဒေါဘနဲ့ဒေါကမပါဘူးပြောတာဒီဝါရီတဲ့ကြိုးစားပါသူများတဲ့ဒူပါစိဟုတ်နော် သူများတွေကြီးပွားသလိုကိုယ်လည်းကြီးပွားရမယ်သူများတွေကမတရားလို့လို့ကြီးပွားတယ်တို့ကတရားသဖြင့်ကြီးပွားရမယ်ဟုတ်ပါကြီးပွားရမယ်ကြီးပွားတဲ့နဲ့ဟုတ်ဗျာပြီးတော့တို့ဒီတို့ရားနေလေဘယ်တော့မှဖြစ်ခဲ့တဲ့ရှားမှန်းလည်းမသိဘူးဘယ်တော့မှဗုဒ္ဓဘာသာဖြစ်ခဲ့မှန်းလည်းမသိဘူးဟုတ်ဗျာဟင်အဲ့တော့ရှားဘဝဗုဒ္ဓဘာသာဘဝနဲ့သူ့ထားခဲ့တဲ့ကောင်းကောင်းမှုကံတွေဘယ်လောက်ရှိမှမှမသိပဲနဲ့အများကြီးလား တဘောလည်းကာကြီးမကမှာတကဘာလည်းကာကြီးမကမှာနော်ဟင်တကဘာတော့ဟုတ်မှာဟုတ်ပါမလားအရင်ကဘာအရင်ကဘာတွေကအရင်ဖျားအရင်ဖျားတွေနဲ့လေသူကြုံမှာပဲဗျာဟင်မိခဲ့တာပဲဗျာတို့ဟင်ရှိတာပဲရှိဘာဖြစ်လို့မပေါ်တာတို့ဘောမပေါ်လို့တို့မနေ့ကလည်းမိုင်းကြီးတို့ရှမ်းကြောင်ပြောခဲ့ပြီးပြီပဲဟုတ်ဗျာဟင် မော်ဂိုဆရာတော်တို့သူတို့တစ်ဖက်ကနေပြီးစိတ်ကိုအေးအောင်ကျင့်တာပဲအတွေးကြောင့်တို့ဘူးတာအတွေးမရှိရင်အေးတာပဲအဲ့တော့တို့ကမတွေးပြအောင်ကျင့်ရမှာဟုတ်နော်မတွေးပြအောင်ကျင့်ရမှာအတွေးဒီတို့ကိုလှမ်းအတွေးကြောင့်တို့စိတ်တွေပူနေတာဟုတ်နော်တို့ ဖြစ်နေတဲ့ဒုက္ခတကြမှာသုံးမှသားလောက်ကတူရီလို့ဖြစ်ထားတာတကယ်ပဲမင်းကြုံပဲမင်းကြုံတမတ်တယ်မပူဘူးတွေးလို့ဖြစ်တာသုံးမှလောက်ရှိတယ်ဟုတ်နော်ဟင်ပြီးတော့ပဲပင်းယုံယုံနဲ့အဲဒုက္ခသည်ဒီတော့မနာဘူးအတွေးကဆွလို့ဖြစ်တဲ့ဒုက္ခကအနာဆုံးဟုတ်နော်အတွေးနေတဲ့ဆိုတို့အတွေးလို့အောင်ကြိုးစားရပါ ဘာတရားမှရှာလဲဘုံတော့ဘာတရားမှရှာလဲအတွေးလို့အောင်ကြိုးစားစားဘာနဲ့ကြိုးစားမတော့ဘာနဲ့ကြိုးစားမတော့ဆိုအတွေးလို့ဟင်အမေကြီးပါလေဟိုကလည်းအမနဲ့ပဲနာအေးကြီးလည်းအမနဲ့လုပ်ပါတယ်အာဟင် ဩမအင်းနာစောကြီးဘယ်ကများရထားပါလဲဒီဝိပဿနာကိုတော်တော်ပြောယူပါတယ်လုံးလို့လားလုံးပါတယ်ဒီဘယ်လောက်လုံးလို့တော့ဟင်ဒီနာစောကြီးတော့ဟင်လုံးပါတယ်ဟုတ်ကလားညဖရာလေးနဲ့သူရဖြစ်နေတော့ဘယ်နဲ့လုံးမလို့ဟင်နာစောကြီးကရေတို့ဖရာကြီးသွားတရားထိုင်နေဖရာလေးနဲ့သူကအောက်အောက်ထားကရဖြစ်နေတော့ဘယ်နဲ့လုံးမလို့ဟင် လို့ဘူးဟင်ဟင်ညာဖြစ်တာလည်းတွေ့ဦးမှာဟင်လုံနိုင်ရင်ဝိပဿနာတော့ခေါင်းဆုံးပဲကိုပိုင်ကိုပိုင်ပြီးတော့သွားခြင်းနဲ့လျာသွားမြဲပါကိုမနဲ့ကိုနာဒီဝမတတူနာဒီဝပဲလေမချင်ရကမလေးမဖို့လူရင်းပဲလေတို့တတိပဒာနိကြတော့ကိုလှုပ်တာကိုမှတ်ထားတယ်လေ အဲ့ဒါအလွယ်ဆုံးထင်တာပဲလေဟုတ်နော်သွားသွားတာမှားတာပဲလေကိုနှာခေါင်းမှာတော့သွားလဲသွားရအောင်မယ်နှာခေါင်းနဲ့မရအောင်မယ်ဆိုတော့ဝရိယတော်တော်ကြီးမှရမှာလေသွားသွားတယ်ဘဝမှာတတိကထားလိုက်တာပဲလေပြန်လာနေညာလာနေပြန်လာနေညာလာနေကိုတိတဲ့တိုင်းမှနေပါပဲလေဟင်အဲ့တော့အလားနဲ့အမှန်နဲ့အလားနဲ့အမှန်နဲ့ညီးနေပြီလေဟုတ်ဗျာအဲ့တော့ဘယ်လားရင်ဘယ်စိတ်ပေါ်လေညာလားညာစိတ်လေသူ့ရုပ်ပေါ်သူ့စိတ်ကအများကြီးတည်နေပြီလေ ဟုတ်နော်မတွေးပြတဲ့နီးမတွေးပြတဲ့နီးဟုတ်နော်လွယ်ပါတယ်တို့ထမင်းချက်တော့လေကိုလုံးတဲ့အတိုင်းပြီးတော့ဒိုးလုံးထားရင်မှန်တယ်စိတ်ကရှိကကိုယ်ကတော့ကလုတ်ချင်မှလုတ်တာဟုတ်နော်ပွားခြင်းမှပွားတာဟုတ်ကလားဘယ်သူကရင်တော့ဟုတ်ကလားအဲ့ဒါမှတ်တာပဲလေပွားခြင်းရင်ပွားခြင်းလားရင်စမှတ်တာဟင်ဟင်ပွားခြင်းနဲ့မှလိုက်ပွားခြင်းနဲ့မရင်မှတ်တာနဲ့ မှတ်ပါများလားဟောတဲ့အဲတွားခြင်းတွေကိုတွားခြင်းတွေသာမှတ်နေစိတ်ဟိုဟာပေါ့ကြည့်ကိုမကူမချင်းတွားခြင်းတာတွားခြင်းတာပဲမှတ်နေနောက်တော့တွားခြင်းရင်နာမှိုင်းမှတန်နဲ့ထားခြင်းစိတ်ပေါ်လာမှာပဲဟုတ်တော့အဲစိတ်ကူးသွားရင်ကူးမှလိုက်မှ ထားတယ်ထားခြင်းနဲ့ထားခြင်းနဲ့ထားခြင်းနဲ့အနေနောက်တော့ထားတယ်ထားတယ်ဖြစ်လာမှာပေါ့မန္တရတော့တခါအဲရတရတမှတ်နေမှာပေါ့ရှေ့ကိုစိတ်မကူးမချင်းမှတ်နေရတာလေ သူရောက်တဲ့နေရာကိုလိုက်မှတ်တာပဲလေဟုတ်နော်နောက်တော့ရတဲ့ရတဲ့ကနေတော့လှမ်းခြင်းစိတ်ပေါ်လာမှာပဲလေအဲ့ဒါကမှလှမ်းခြင်းနဲ့လှမ်းတယ်အဲ့ဒါပဲလေကိုသိတဲ့အတိုင်းမှလေမှတ်ဖို့လိုရင်းလေကိုသိတဲ့အတိုင်းမှမှတ်ဖို့လိုရင်းဟုတ်နော်မှတ်ဖို့လိုရင်းမှတ်ကြည့်ပါမှတ်ကြည့်ပါဟုတ်ဗျာရာဗလာနာဇောကြီး ဘယ်လောက်ရာတို့ဟင်းတကြီးတော်ပါကတပီတော်ပါကအဲကြီးကစိတ်တိကပင်းတလုံးနဲ့နားလေစိတ်နဲ့တော့နားလေပါအဲလောကရောမဲလုံလဲလုံပါတယ်ဗျာဟောမအင်းဟုတ်ကလားဟင်အဲ့ဒါမှန်နေရတာပဲအမှန်ခိုင်းတာတရားရှာမခိုင်းဘူးအမှန်ခိုင်းတာတရားရှာခိုင်းတာမဟုတ်ဘူးတရားမရှာရဘူး မှတ်ပါများလာရင်ဟိုကိုမှတ်တဲ့နေရာကိုစိတ်ဝင်လာမှာမှတ်တဲ့နေရာမှတ်စိတ်ဝင်လာရင်ဒီသူ့အကြောင်းသူ့ဘာသူသိတော့တာလေဟင်ဟင်ဘာရင်သူပုံမှန်ဆိုရင်တော့ဘယ်လားနဲ့ညာလားနဲ့အဲ့လိုမှတ်တာပေါ့ဈေးညာကမထမ်းကြတော့ဘယ်လားနဲ့ညာလားနဲ့မှတ်လို့မရရင်နှစ်ချက်မှားရတယ်ဟုတ်ဗျာဟင်တွားတယ်ချတယ်တွားတယ်ချတယ်အဲ့ဒါဆိုမှတ်ဖို့စိတ်သွားတယ် ပေပိတ်ကြတယ်ကြွားတယ်ခြားတယ်ညာဘက်လည်းကြွားတယ်ခြားတယ်ဆိုတော့အမှတ်ပူစိတ်ကြွားတယ်လေညနေတဲ့စိတ်ကူဟိုပိုးပြီးမပြအောင်လို့နေကြုံอยู่တခေါ်ပေါ့ဟင်သာအာထုကသာတော့သိရိုင်းနေတဲ့ပုဂ္ဂိုလ်တယောက်ကိုကြွားတယ်ခြားတယ်နဲ့မမှားရဘူးဘယ်လားနေညာလားနဲ့သူရိုင်းတော့ကိုကလည်းခါရိုင်းရိုင်းမှားရတာမလွတ်တော်ပြီဟုတ်နော်ဟင်စိတ်တော်တော်ရမ်းလာပြီအေးလာပြီဆိုရင်တော့ကြွားတယ်ခြားတယ် တစ်ဖက်ကိုနဲ့ချက်မရတယ်ဒီအဲ့လိုအစိကလေးလည်းငုံငုံကြည့်ရသေးအစိကလေးလည်းငုံငုံကြည့်ရသေးဟေးအာတရားတော်တော်ရလာပြီနေပြီနဲ့တူပါတယ်အဲ့ဒီတော့ရပါတယ်ခစီနေနေပါအာသူအစိလည်းငုံကြည့်ရသေး အေးဟိုယောဂီကပဲမလို့ယောဂီကနောက်ပါဗျာအာယောဂီရဲ့ယောဂီတော့လက်မကြည့်ဘူးခုအဖေရတာနဲ့ယောဂီလွှင့်ပြထားတာဟင်အာအဖေရတာနဲ့ယောဂီလွှင့်ပြထားတာတူတယ်ကြည့်လားဟင်တော့ပြောင်းနေဟင်ဒီအဲ့ဒီတဲ့ပို့ပြီးတော့စိတ်ကျင်တဲ့ခါကျတော့တလှမ်းကိုသုံးချက်မှားရတယ်တွားတယ်လှမ်းနေချားတယ်ကဲလားဆိုတော့ တိတ်မပြေးနိုင်တော့ဘူးလေဒါပေမဲ့တစ်ဖက်လဲကြွားတယ်လှမ်းနေချတယ်ညာဘက်ကပေါ်လဲကြွားတယ်လှမ်းနေချတယ်မကြီးအဲ့ဒါစိတ်ရင်တဲ့ရင်လာလီလီတို့ကမှားရလီပဲဟုတ်ဗျာလုတ်ပေးစံပါတို့ဟာနဲ့ပြောရင်တော့အေခုဘာတို့မောင်ကြီးမျိုးတို့လုံနေတဲ့ အဲအစိတ်ကလေးအတွက်ယောဂီလေးအတွက်ဘာအတွက်ဆိုကိုယ့်ဖို့မထင်တဲ့သူများဖို့လုပ်နေရတာဟုတ်ကဲ့နားပါပြီဗျာဘာလဲရဘာလဲဗျာနားလေလားဟုတ်မနားလေလားပြီးတော့အေးအေးအေးအေးအေးခုမအေးဟိုနှစ်တုံးစားမနာမှန်းပြီမောင်ကြီးမျိုးခုမနှစ်တုံးစားမနာမှန်းပြီလားဟင်ဟင်ဟင်ဒါလေးမိငါသားကြီးကြီးမငါသားကြီးကြီးမနဲ့ အဲမကြီးမကြီးလေးဦးချွေမကဆွဲခေါ်သွားဟင်အောင်ကြီးမျိုးဘူးလားချွေမဘူးလားသူကတက်တော့မလုံတော့ပါဗျာဘယ်လိုတွေ့လုံတာတော့ဖေးမှလည်းမရှိဘူးဗျာဟုတ်ပါပြီဗျာမရှိသေးလို့ပါတော်လေးကြခေါ်ပေါ်မှာပါခင်ဗျာတက်ဆိုင်သူပေါ်လာမှာပါသမီးမွေးတော်လည်းတက်ဆိုင်သူပေါ်ဟင်ခေါ်လို့မရအောင်လဲ အစ်စ်စ်လောက်ထားပါလေဗျာဘယ်ဘယ်လိုဆောလို့မရအောင်ဘယ်လိုများလောက်ထားပါလဲနာပေါ်ကြီးနာလာနေလို့အသေးအသေးနေကြည့်ဖြစ်ပုံပါလေဟင်ဟင်နာပေါ်ကြီးနာချင်းစိန်တော်ဖြစ်နေလို့သူတို့တယောက်လုံးအသေးအသေးနေကြည့်တယ်ဘယ်လိုလို့ရွှေကြီးอ่ะဟင် လူကလောက်ရမှာပါဗျာ။လူကလောက်လာလာဝေးလေ။ဒီအဲ့တော့သူများဖို့ကြီးတဲ့လုံနေရတာကိုကိုကိုကိုတည့်ရဲ့အတွက်ကိုတနာရီလောက်တော့တထာသားမှာသူများဖို့24နာရီတို့ကတထာနေတာမဟုတ်ဘူးလား။တက်တက်လုံးနဲ့သူများဖို့ကြီးတဲ့လုံလာရတာ။ကိုကိုလိုရတာမဟုတ်ဘူး။ဟုတ်ဗျာ။ သူ့ဖေသူ့မိကမွေးထားတဲ့မြေမြူရှင်ကိုအိမ်မောခေါ်တင်ပြီးချက်ကျူရတာမနာဘူးလားဟင်ဒီမောင်ကြီးမျိုးသားအိမ်မောခေါ်တင်မကျွေးရင်သူ့မိသူ့ဖေရတာလောက်ခိုင်ကျွေးနေရမှာမြေမြူရှင်ကလေဟင်အခုသူ့ဟာသူနေတဲ့မြေမြူရှင်ကြီးအိမ်မောခေါ်ပြီးချက်ပြုတ်ကျူရတာမနာဘူးလားသူများသားကြီးဟင်ဟိုကမွေးတဲ့သားကြတော့သူများဖို့ကျွေးမှာဖို့ဟုတ်ဗျာ သူများကမွေးတဲ့သားကြတော့ကိုယ့်အိမ်ခေါ်ထားပြီးအဲတန်လို့ချက်တွေးပြီဟုတ်မနာဘူးလားနာတယ်ဗျာဟုတ်ဟုတ်ပါမလားဟုတ်ပေါ်ပါမလားအဲ့တော့သူများဖို့သူကတသက်လုံးလုံလာတယ်သူများဖို့24နာရီတို့လုံနေတယ်ကို့ဖို့တနာရီလောက်တော့တင်ရက်ကူတထာပန်းပါကို့ဖို့လီကို့ဖို့လီတထာလာကို့ဖို့ အတင်းတင်းမလားမင်းတို့နာပေါ်ကြီးအတင်းတင်းပဲလားလောက်ပါလေဗျာဘယ်လိုလုပ်တော့တပည့်တော်ကသဘောပေါက်တော့တော့လောက်ခဲ့ပါလေဟောဗျာသဘောပေါက်တော့အောင်လို့တော့ဘယ်နဲ့ဘယ်နဲ့ထွက်ပေါက်နေပါလိမ့်မလို့ဟင်ဘယ်လိုကမောင်းမလို့တော့ဘယ်နဲ့ဝဲထွက်ပေါက်နေသလိုဟင်ကိုကလေးနဲ့လောရတယ်လေတန်နိုင်ရင် နှစ်နာရီလောက်တော့လုံတင်တယ်ဒုစာကဆိုတာတနေ့ကိုခုနှစ်ကြိမ်အားထုတ်အောင်ပါလုံနိုင်မှာမလားမောစီမနေ့တစ်ကြိမ်ညတစ်ကြိမ်သမင်းစားတယ်လို့လေဒါလေးတော့တော့ထိုင်နေတယ်လေညအေးရဝဲဒါကတရဲ့အတွက်ကိုရှိသမျှအဝတ်ထုတ်ပြီးခေါင်းမောချထားလို့ဤရုံးချိန်လေတစ်ချိန်တစ်ချိန်တနာရီလောက် မနေ့တစ်ကြိမ်၄နာရီလောက်ပါမနေ့၄နာရီကဟိုဟိုနောက်ရဲ့အတွက်ဝိုးတိတ်ထုတ်ကူမရွက်ခင်ကောက်မရွက်ခင်ပေါ့လေကောက်အီရုံချင်းတနေ့ကိုနှစ်ချိန်လောက်တော့ကိုဖို့လုံးတင်တယ်ဟုတ်ဗျာမှန်ပါဗျာ။ဒါနဲ့ပြောရင်တော့အဘူကံပစ္စည်းပေါ့အဘူကံကရိယာပေါ့မှန်ပါဗျာ။ရှင်းဆက်ပြီးအဘူနဲ့တွေ့တော့မှာကိုစိတ်ဘူးကိုယ်ဘူးဘဝဘူးနဲ့တို့ကတွေ့တော့မှာမှန်ပါဒီအဘူကံကရိယာ ကိုယ့်အတွက်ကိုတက်စားနာနာရီတော့လောက်နိုင်ရမယ်ဗျသူများဘူး22နာရီတော်သေးဘူးလားဟင်နာတော့အောင်ပြီဟင်တော်တော်သေးဘူးလားအဲ့တော့နာဟောကြီးမရမှာပေါ့ဗျဟင်ဟင်ဖရာလေးသုံးစုအတွက်ကို22နာရီရကိုယ့်ဘု2နာရီရ ရပါမလားရပါတယ်ဗျာကြတယ်ပါခင်ဗျာသာဆိုရအောင်ဗျာဆိုရအောင်ဗျာဟေးကျန်တာတော့ကျန်တဲ့၅ချိန်တော့စာရင်တွားရင်ခုနတို့ပြောသလိုမှားရမှာပဲဗျမှတ်ပါမှတ်ပါမှတ်ဖို့ပဲလိုအပ်ပါတယ်တို့ဘာမှဝင်မရှုံနဲ့မှတ်တယ်လို့မှတ်ပါနော်နာပြီးဝါကမှတ်တာမှတို့ကတော့စိတ်ကြမ်းတဲ့အတွက်ပတိရလာခဲ့ရတို့စိတ်ကရိုက်နေကြမ်းတယ် တော့ငံနေတို့ကသိကြတယ်ညာနဲ့ညာလေးထန်နဲ့ထန်လေးအဲ့တော့တို့နာပြီးွားကမရတော့တို့ကပတိဘက်ကနဲ့လာတာဟုတ်ဗျာပတိကြတော့ပတိကလည်းခါကြမ်းကြနေလက်ကလည်းခါကြမ်းကြခါကြမ်းကြနှစ်ခုထိတဲ့နေရာကြတော့ပတိအတိညာနဲ့ဟိုကြတော့နာပြီးွားကြတော့လေကနှုတ်သေးနှခေါင်းကကြမ်းမိမယ်လေကနှုတ်တဲ့အတွက်တော်ရောပုဂ္ဂိုလ်မှတ်မိဘူးဗျဟင် မနိုင်ဘူးဗျနေတယ်ဆရာတို့တို့ကတော့အကြီးကစားကင်ရတာတလုံးချီတလုံးပြီးအဲ့ဒါကင်နာရဲဘာရဖို့ညာရဖို့ဘာမှမရှိဘူးဟင်ဘာရအောင်ညာရအောင်ဘာမှမလုပ်နဲ့ဟုတ်ဗျာဟင်သူပြောတာတော့မတွေးချင်တာလေအတွေးလုံးအောင်လုပ်ထားဘာရအောင်ညာရအောင်ဘာမှစဉ်းစားနဲ့ဟုတ်နော်တို့ကပတိကသာလုပ်ခဲ့ရ လောဘမကြီးနဲ့ပတိလောဘကြီးနဲ့ပတိဒေါကကြီးတာပဲလေဟုတ်နော်ကိုဘလောက်ကစားလို့ပါတယ်ကိုဘနိုင်ပြီဆိုမှကိုမနဲ့ကိုဘလောက်နဲ့ကိုတလားလောက်နှစ်လားလောက်နိုင်ပြီဆိုမှရှိသူပါပဲအဲ့ဒီကနေတို့တို့တာ29ပတ်တည်တယ်ဘူတော့နော်29ပတ်တည်တယ်ဘူတော့ပြီးတော့ပတိလုံးနဲ့ကြတော့ဖမ်းလို့ကောင်းတယ် မနှေးမမြန်ဆိုနေလည်းမနေရဘူးမြန်လည်းမြန်ရဘူးဟင်ဟုတ်ဗျာတို့တို့ကတော့အရဟံစိတ်ဓာတ်ကိုအရဟံအရဟံအဲ့ဒါကိုအတမ်းမထွက်ဘူးဟုတ်ဗျာစိတ်ထဲကပဲဆိုတာလူရင်တာစိတ်ဖန်နေတာဟုတ်နော်တသာဖန်နေတာမဟုတ်ဘူးစိတ်ဖန်နေတာဟင်အဲ့တော့တို့ကတော့လှုပ်တဲ့ရှိုံပဲဟုတ်ဗျာအရဟံပုံမှန် နှေးလွန်းတော့ယုံကြိုက်တယ်စိတ်မရှိဘူးထွက်တတ်တယ်။ညာလွန်းတော့စိတ်ကြိုက်တယ်ယုံမလိုက်နိုင်လို့မတည်ဘူး။တော့မနှေးမညာတို့အဲ့လိုသုံးပါတယ်။နာသီဝရှုသူကြတော့မနှေးမညာနဲ့လိုရတာပါပဲ။ဖောင်းပေရှုသူလည်းမနှေးမညာနဲ့ပါပဲ။သို့တော်သူကနူလွန်အားကြီးတဲ့အတွက်မမြင်နိုင်ပါဆိုလို့ပြောတာပါ။ဂုံတော်နဲ့ကတော့လွယ်ကလေးပတိလုံးကလည်းကြမ်းကြမ်းလက်ကလည်းကြမ်းကြမ်းအဲတလုံးထိတလုံးထိအောင်ကြိုးစားပြီး တို့ကအဲ့ဒါထားဘာဖြစ်ဖို့ညာဖြစ်ဖို့တို့မရှိဘူးလုံကြီးမရဘူးလုံကြီးမရဘူးဘာတလုံးတော့မိမှာဟုတ်ပါဘူးဟုတ်လားတပတ်တလုံးတော့မိမှာပေါ့ပေါ်လေရသုံးလေးလုံးဆိုထွက်သွားတာပဲလေးငါးဆယ်လုံးဆိုထွက်သွားတာပဲအဲလိုတတိနဲ့ကြက်ကြက်ကယူဆိုင်ပြီးပို့ထွက်နေတယ် စိတ်ရှိမှရတယ်သိခံနိုင်မှရတယ်စိတ်ရှိနိုင်လို့မှရတယ်သိခံနိုင်လို့မှရတယ်နာတိဝမှခြင်းလည်းဒီတိုင်းပါပဲဖောင်းပိန်မှခြင်းလည်းဒီတိုင်းပါပဲမှတ်ကြည့်ပါအဲ့ဒီမှာစိတ်ဉာဏ်ကြောင်းကိုပိုသိတယ်ဟင်ဒုစိတ်ဒီအယူစိတ်ဆိုတာမှန်တယ်ဆိုတာအဲ့ခါကျမှသိတယ်ဒီတိုင်းဆိုတော့ကိုယ်စိတ်ကိုကောင်းသိနေတာဟုတ်ဗျာဟင်အမှန်နဲ့မှတ်ကြည့်မှသိတာဟုတ်ဗျာမှတ်ကြည့်ပါ ဆယ်လုံးလောက်ဆိုထွက်ထားတယ်ထွက်ပဲလေထွက်ရမလားလို့တော့မလုပ်နဲ့ဘူးထွက်တယ်ဟင်မထွက်အောင်ကြိုးစားမကွယ်ဆိုဘူးတောင်ထောင်ပြသွားပြီဟင်ဟင်သိရှိရှိနဲ့ဖန်ယူရတယ်နောက်တော့ဆယ်လုံးလောက်မှထွက်တော့တာလေနောက်တော့၁၁လုံးလောက်မှထွက်တော့တာလေဟင်နောက်တော့20လောက်မှထွက်တော့တာလေဒီလိုနဲ့တဖြည်းဖြည်းမှမှန်ပြီးတဲ့ဘက်ကပရိလုံးများများဟင် အဲအတွေ့ဘက်ကပတိလုံးနေနေနဲ့အဲ့လိုလေးချင်ယူပါတာဟင်အဲကိုဘတို့တို့ကအဲပြီးတော့အတိဋ္ဌံလေးနာစောကြီးရနာဒီဝါကလုံးချင်လဲအတိဋ္ဌံတော့ရှိပါနာတနာယူည7နာရီ7နာရီအထုံးပြီဟုတ်ဗျာမနေ့သုံးနဲ့၄နာရီ5နာရီတွင်ကအထုံးပြီပင်နေရဲ့အတိဋ္ဌံတော့မြည်ပြီးသင်္ချာပါရတယ်လေ ဘယ်ချိန်ဘယ်နာရီဘယ်နှစ်ရက်ဟုတ်နော်သိချပါရတယ်နော်သင်္ချာနဲ့လို့တို့မှာထေခွေမကြုံရီကကြုံပြီးရရှင်ရီကြုံနိုင်တယ်အန်တရင်နဲ့လေပြီးရရှင်ရီတို့ကြုံနိုင်သေးတယ်ခုတို့ပါတော့ဟိုပထမကဘာစစ်တဲ့ဒုတိယကဘာစစ်တဲ့မမိလိုက်လို့တို့မကြောက်တာနော်အဲ့ဒုတိယကဘာစစ်မိဘူးဒုတိယကဘုံလုံးဝတွေ့ခဲ့ဘူးလားသူတို့ပြောတော့ကြောက်စရာတော်တော်ကောင်းတာပဲကို ဟင်တို့ဒီလိုပဲဟုတ်နေမတို့ဟုတ်နော်အဲ့တော့တို့မှထင်ခွင့်မကြုံကြည်ပဲကျုံတယ်ကျုံလို့ရှိရင်တို့ကအိမ်ဖျားပါအမြဲတမ်းအဋိဌာနဲ့လှုပ်ထားရင်အိမ်ကအာယုံပြုပါတယ်အဋိဌာနဲ့ကြတော့သူတို့စီကိုစည်ရင်တင်လို့တဘောဟုတ်ဗျာသူတို့စီစည်ရင်တင်တော့သူတို့ကမာတန်တိန်သူတို့ရှိတဘောကိုကဟိုကနေအကျဉ်းအကျ တီမေသေးသေးတဲ့ကိုရောက်နေရင်ကိုကစိတ်နဲ့သာအာယုံပြုသူတို့ရှိသွားပြီးတော့ကျုပ်ဘယ်တော့မှဘာလုပ်ခဲ့ဘာသတော်နဲ့သွားလုံနေလို့ကြာသွားမှာပေါ့ဗျာဟင်ကိုမနှောနဲ့လှုပ်တာသူတို့မနှောနဲ့သိတယ်ဒီဖះမှာကိုကဒိဋ္ဌာတင်ခဲ့ရင်ဒီဖះမှာကိုအိမ်ကဖះမှာဒိဋ္ဌာတင်ခဲ့ရင်ကိုအိမ်ကဖះမှာနှမ်းအာယုံပြုပါတယ်စိတ်ထဲကနေအဲဖះတပည့်တော်ပါသူတို့ဖះတပည့်တော် ဘယ်ရက်ဘယ်ရက်ဘယ်နှစ်လောက်ကဘယ်လူဘယ်လူဒိဋ္ဌာနဲ့ဘယ်လူဘယ်လူလောက်ခဲ့ပူပါပြီးဤတိသာတကမှန်ကန်ပါလင်းဖရာတပည့်တော်ယခုကြုံတွေ့နေရတဲ့ဒုက္ခမှလွန်မြောက်ပါစေသာအဲ့ဒါသစ္စာဆိုတာလေကျိန်စာမဟုတ်ဘူးနော်ကျိန်စာတိုက်တာမဟုတ်ဘူးနော်သစ္စာသစ္စာဆိုတာအမှန်တိုင်းကိုလုပ်တာဆိုတော့ကိုလုပ်တာအမှန်တိုင်းလုပ်ပြီးတော့အမှန်တိုင်းဆိုတာကိုသစ္စာခေါ်တော့ဟုတ်နော်ဟင်အဲ့ဒါဆိုရင် သူတို့စီကိုစရင်တင်ထားတော့သူတို့သိတာပဲသူတို့တာဝန်ညဟင်ဒါလားသူတို့တာဝန်သူတို့ဟာသူတို့ဟာသူတို့ဆရာဆရာနဲ့သူတို့ဟာသူတို့လုပ်ပြရတာနာကြီးခဲတယ်ဆိုလို့ရှမ်းနာကြီးကဘာတော့ငကင်းကြီးနဲ့လာလိမ့်မပရှင်နဲ့အဲ့ဒီတည်းမှာကိုနဲ့ဟိုကိုအပေါ်ကိုတနာသူတယောက်ခံနေပေါ်လာတတ် သူသူ့အလှည့်ကြတော့ဟိုသူများမသိခင်ကိုလွတ်လိုက်တာမျိုးတို့ဟုတ်လားဟင်တို့ရွှေချောင်းဟိုတောင်တုံးကဒါကအပေါ်လေးမှသိမှဟင်တို့မင်းကုန်းဟွာလို့တဲ့ဖိုးဘသူတို့ရှိပါသေးတယ်ဖိုးတော့ပါပါတဲ့ဟင်ဒါဒီမှာတို့ဟွာလို့တဲ့ဟာကြီးပါပဲတို့ဟိုတစ်ကုံတယ်လေဦးသားမောင်လားဘသူတို့တစ်ကုံတယ်တစ်ကုံတယ်တို့လည်းတစ်ကုံတယ်လည်းမမှန်ပြီးတော့ပါဘူးဟင် ဖိုးရှိပါရာအဲ့ဒီအဲ့ဒီဆန္ဒလားတို့တဲ့ဆိုသေးငါမင်းငါပြင်းကုန်သားဗျာဟိုလိုဟိုမှာတာစီပေါ်မှာတော့လူတလုံးသူတလုံးများဖိုးကလေးကြီးဖိုးကလေးကြီးဗျာကျုပ်ပြောပါတာတာစီပါရဲအဲ့ဒီဒီကုန်တဲ့လုပ်တဲ့ဟာကအဲဘေကာတော့ကြာသူကမဲစင်းသားချင်တာပဲ နမဲတင်သားသူ့ကိုအဲဒီခုနဖိုးကလေးကြီးကိုဂျပန်တက်ကတပ်ဖို့ရခေါ်သွားတာအဲ့ဂျပန်သားထဲမှာအဲ့ဒီလူကပါတယ်ဒီဟိုမရနှစ်ယောက်နဲ့ဗျာမရသုံးယောက်နဲ့ဗျာသုံးယောက်ဗျာတပွဲမဲ့တယောက်ကူလေးရှိတယ်မဟုတ်သေးဘူးလေသူ့ပြတဲ့လူပြောတာဟိုတိကုန်းတဲ့မှန်ပါဗျာဟိုမဆိုင်တို့ရဲ့မှန်ပါဗျာကျမတို့ရဲ့ကြောင်တာသူတို့မှန်ပါ ဒါပြီးသားလို့ဒီသူ့လေးရောက်တော့အဲ့ဒီထိုးကလေးကြီးကိုဂုံကြီးအိမ်နဲ့ထည့်ပြီးတော့ဟိုဘာလုံးညာလိုလိုနဲ့ထမ်းပြီးတော့သူကထုံလာဟုတ်ဗျာဟင်ကိုနာဘယ်ပေမဲ့သူပေါ်တော့ဗျာသူကတော့ဟင်အဲ့တော့ကိုတမ်းမဲ့ဂျဲမှာကိုတနာသူတယောက်ပေါ်လာပြီအဲ့လိုလုတ်ပြီးတတ်တာဟုတ်နော်ဟုတ်နော်ဒါမှမဟုတ်အဲ့ဒီဂျဲမှာ ကိုနဲ့ပြီးသူကျွမ်းသူနဲ့ပေါ်လာပြီးသူကနေအာမခံလို့လှုပ်ပေးလိုက်တာဒါမှမဟုတ်သူ့တဲ့အာကြီးတဲ့ရန်သူတပ်ဖွဲ့လာလို့ကိုယ့်ကိုလက်ထုတ်ပြီးထွက်ပြေးရတာဘင်းကြီးနဲ့ခြေလာနော်နာကြည့်လာကြတာမျိုးမဟုတ်ဘူးအဲ့ဒါကိုကအဋ္ဌာန်နဲ့လှုပ်ထားမှမင်းအပြော်လှုပ်ထားတော့ကြဲဘူးကိုလုံးချင်းတစ်ခါလုံးမယ်မလုံးချင်းတစ်ခါမလုပ်ဘူးကြဲဘူး ဟုတ်ဗျာအင်းမရှိဘူးအင်းပြောင်းအင်းပြောင်းမှုနာဆိုရင်စင်းနေနေတယ်တင်းပြောင်းအင်းပြောင်းအချင်းတော့မမောင်ဘူးအေးဗျာတင်းပြောင်းအင်းပြောင်းဒီအေးဘယ်သူမှအမကနာမဟုတ်ဘူးဗျာကျွေးကြီးတော့အမကနာညံပြူးဗျာဟင်အဲအဒိဋ္ဌာနဲ့လောက်တာကပြစ်သွားဆိုလို့ရပါတယ်နော် ဒိဋ္ဌာန်လေးနဲ့လုပ်ကြည့်ပါဒါကဟိုယုံတည်းပေါ်လာတဲ့အန္တရာယ်ကိုပြောတာမှန်ပါဟင်ဒါကတွားရင်ခီးတွားဟန်လွဲပုံမဲ့အန္တရာယ်ပြောတာပေါ့အမြဲပုံမဲ့အန္တရာယ်ကတော့ပြီးတဲ့ရိုင်းနာတွေပြီးတဲ့ဖိုးတဲ့ဥဒုဒူးတဲ့ဖိုးတဲ့အာဟာရဟုတ်ဗျာမှန်ပါပြီးတဲ့ခက်မလန်းကိုတို့သွားပါဖို့ကိုယ်စိတ်ကိုအေးအောင်လို့ဒါခိုင်းတာနော်ကြည့်ကိုတို့တို့ရမှာမိကြတို့ရမှာ ဟုတ်နော်အဲ့တော့မိခံပြည်စီတို့လိုလာပြီထင်တယ်ဟိုသလားဟင်တမောက်ရမတော့ဘူးမိခံပြည်စီကဟင်ငါဝင်နေပါဗျာဟင်သူတောင်းတယ်ပါဟုတ်ကလားအသင်အတင်တော့သူတောင်းတယ်ဟုတ်ကလားအနောက်ကဟိုကအသင်အတင်နေကြသူတောင်းတယ်ဟင်အဲ့ဒီတိုင်းလေးတို့ကလုံနေတို့တို့ကတော့ပတိဟိုပါဆိုဟိုပါ ကိုဘာနဲ့ကိုကိုစိတ်နိုင်ပြီးတလုံးကြီးတလုံးစီနဲ့တရားရှိလုံးလုံးသိရင်ဇန္နာကုန်သိတာပဲတရားရှိလုံးကို မနှေးမမြန်ဆိုရင်အနည်းဆုံး9မိနစ်6မိနစ်လောက်ရှိတယ်9မိနစ်6မိနစ်လောက်အဲ့ဒီအတွေးကိလေသာနဲ့ဝေးသွားရင်စိတ်တော်တော်ကိုအေးသွားတာပါစိတ်တော်တော်ချမ်းသာတာပါပဲဟုတ်ဗျာဒီစိတ်တော်တော်ချမ်းသာသွားတာပဲအဲ့စိတ်ချမ်းသာသွားလို့စိတ်ကြည်ငြိမ်သွားလို့ရှိရင်ကိုယ့်ဘက်ကိုကိုယ်ပါစိတ်လေးဒီတိုင်းပဲ တကြီးအောင်ရင်နေကင်းကနည်းနည်းလေးတတိကောင်းဖြစ်ထားတာလေးရှိရင်တော့ညရဘူးတော့ခါပဲဟင်အနေကတိကောင်းဖြစ်ခဲ့ဘူးရင်ပေါ့ရဘူးအဲတလုံးထိတလုံးထိတရားစီလုံးလုံးပြီးဖို့ပြောတာလေမှန်ပါဗျာတော်တော်ကြိုးစားရပါတယ်တို့သုံးနှစ်လောက်ထားတာတောင်းတို့ဒီသုံးပတ်လောက်တစ်လလောက်ထိမရဘူး သုံးနှစ်လောက်ကြိုးစားထားတာတော့အရင်ကတော့လုံချင်လို့လုပ်တော့ဗျာအရှင်မမနောက်တလုံးထိတလုံးကြီးနဲ့ကြိုးစားတာသုံးနှစ်လောက်ကိုလုံချင်လို့လုပ်ပြီးတော့ကိုတလုံးထိတလုံးကြီးကြိုးစားတာတုံသုံးပတ်နဲ့မရဘူးစားလိုက်ကြောက်လိုက်ရလိုက်ကြောက်လိုက်နေတယ်ဘုံတော့ကြိုးစားယူရတာပဲဆိုးတာလည်းကြိုးစားယူမှရတာကောင်းတာလည်းကြိုးစားယူမှတော့ချက်ချင်းကြီးတော့ရနိုင်ဘူးဟင် သွားရမှာတော့ဒုက္ခကြောင့်သွားရမှာမို့ပြောတာအပူကြသွားရမှာမို့ဟင်ရှာနေဆိုတော့ရှာခမောက်ဆောင်ခိုင်းတာဟုတ်ဗျာဆောင်လာတာကြီးမော်ကြီးနေဆောင်လာသူမော်ကြီးနေဘာကြီးမှသွားသွားဆောင်နေပါလိမ့်မယ်အပီဟိုကြီးနေတော့ဘာဆောင်နေတော့ခမောက်ဘူး အုတ်ထုတ်ဆောင်ဟုတ်ကလားအဲ့ဒါယူအုတ်ထုတ်ဆောင်ကြီးဖြစ်နေသလားဟေးဟေးအဲ့တော့တို့ကခုနပြောလို့ပတိကိုပါပြင်ကိုပါပေါ့ဒါမဟုတ်တနိုင်းထိုင်မယ်ဆိုတနိုင်းထိုင်ပေါ့ဟုတ်နော်ပတိကိုပါကိုမနေမနာ45မိနစ်လောက်ရပါတယ်နှုတ်ကြည့်ပါအဲ့လောက်စိတ်အေးနေရင်အတွေးမရှိရင်တို့တီလာစင်ကြတာပဲတို့တီလာစင်မစင်ကြတာအတွေးချော ဟုတ်နော်ဟင်ကိုယ်နဲ့နှုတ်နဲ့ကတော့သိကြတာများပါတယ်သိပြီးတာစင်ကြယ်မှုနေပါတယ်နော်အဲစိတ်မစင်ကြယ်ရင်တော့ဒီကဝိသုဒ္ဓိလို့ပြောနိုင်ဘူးလေကိုယ်နဲ့နှုတ်နဲ့ကတော့တပ်ပြားတွေ့မတပ်ဘူးပေါ့ခိုးပြားတွေ့မခိုးဘူးပေါ့သိကတော့အဲရှောက်ပြီးတော့ဟိုကြံပြီးကြံကြံတာပဲဗျဟုတ်ဗျာအဲ့ဒီစိတ်မတွေးဖြစ်ရင်ဒီလားသိချင်တာပဲအဲ့ဒါကိုတို့စားလို့ဟိုဝိသုဒ္ဓိဒီလားလို့ခေါ်ပါတယ် တို့ခုလိုဟိုတာဆရာမတွေ့လို့မသားဖြစ်တာပေါ့ဗျာတာဆရာနဲ့တွေ့တောင်းမဲဒီနေ့ဥပုပ်ယူထားလို့အောင့်နေရတာမျိုးပေါ့ဗျာလူချင်းဆရာနဲ့တွေ့လို့အောင့်နေရတာမျိုးပေါ့ဗျာအဲ့ဒါကိုတို့စာလို့ရိုးရိုးတီလာခေါ်တယ်ဝါရိတတီလာကိုခေါ်တယ်ဒါမြင့်ခါလို့အောင့်တာဟင်ဟင်ဒါမြင့်ခါလို့အောင့်ခါတာအဲ့ဒါဝါရိတတီလာခေါ်တယ်တီလာမစင်ကြဘူးခုနကအတွေးမရှိမှတီလာစင်ကြတာ ဟုတ်နော်တိနာစင်ကြယ်ရဲ့နောက်ကကာယခါတို့ဘောသနောကုတို့တိလာမစင်ကြယ်တော့တိသုပံကံနဲ့ကတော့ကြဲ့ရဲ့တလူရိုက်စားနေရတာမှန်ပါပါဟုတ်နော်ကုတို့နောက်ကံပေါ်လို့လားမပေါ်တော့ကြဲ့ရဲ့တလူရိုက်စားနေဟင်ကြဲ့ရဲ့တလူရဲ့လို့အသာကပေါ်မလာတော့ညာနီထုတ်တို့လို့တော့ညာနဲ့ထုတ်တို့လို့ညာနီတွေညာနဲ့တွေမှန်ပါဗျာ ဈေးတယ်တွေပူဆိုးတယ်ဟင်အဲညာနေညာနဲ့ကဈေးတယ်ပူဆိုးတယ်ဟုတ်တော့ဒေါ်ကူဟိတ်ဖနေလို့ဟင်ညာနေညာနဲ့ကဈေးတယ်ပူသုံးနေထင်တာပဲနာတယ်နာတော့ကြီးကြရမဟုတ်လားဟုတ်ကလားအဲ့တော့တို့ကဒိတ်ကံလိုက်အောင်မှမှသီလမှမစင်ကြတာ တင်နာသင်္ကြန်နောက်ကြောင်းဤပေါ်လာတာပဲဗျမိုးကုတ်တို့ကြည့်လေသူ့လို့သူလေးနဲ့မိုးကုတ်ဆရာတော်ဘုရားကြီးဘုံပွင့်လာတာမဟုတ်ဘူးလားဝေဘူးတို့ကြည့်လေမာသီတို့ကြည့်လေဒုနေပြအောင်ပြောတာလေသူ့လို့သူလေးနဲ့ဘုံကန်တွေပွင့်လာတာမဟုတ်ဘူးလားနောက်ကုသိုလ်တို့ဒီလေနောက်ရိခါတို့ဒီကိုပွင့်လာမဟုတ်ဘူးလားဟုတ်တော့သူတို့ကတော့ဘုံကြီးမို့လို့လို့မထင်ပါနဲ့လူဖြစ်လူလည်းပွင့်တာပဲလူနဲ့တန်အောင်တော့ပွင့်တယ် ဘုန်းကြီးတော့ဒါမဖွင့်ရှိရမယ်လေဟုတ်ဗျာခဏခဏကြည့်တာကိုဟာကိုဘုန်းကြီးပေါ်ရှိတာမရှိတော့ဟာငါဆုံးကြည့်တော့မရှိတော့ဘုန်းကြီးပေါ်ကျုံလာမို့မေးနေတယ်နေနေလို့လို့ဘုန်းမအတားပြီးရင်တော့ဟုတ်ပါဘုန်းအတားပြီးမှတော့ပါတယ်ဟင်ဒီဒီပေါ်လေးနဲ့တော့ ဟေးအာအစိကလေးကမျက်လုံးချင်းမျက်ပေါက်ချင်းသွားပြီဟေးဟာအစိကလေးမျက်ပေါက်ချင်းသွားပြီဟင်းဒုတိယကြဝါဘုံပေါ်တယ်ဟေးအဲခုနပဲတို့ပြောခဲ့ပြီးပဲဘယ်ဘဝကတို့ဘုရားဘာသာဖြစ်ခဲ့မှာမလို့ဘုရားဘာသာမမဟုတ်ပါဘူးလူဖြစ်လာရင်တော့ပေးတာကံတာရှိတာရှိတယ်ပါမှန်ပါပါ ဘာသာရှိရှိမရှိရှိလူဖြစ်ရင်တယောက်နဲ့တယောက်ပေးတာခံတာရှိတာပဲရှင်းနေကြတာပဲလက်ခံမရှိသူရလို့ရှိမှာလားအကုန်ရှိတာကြီးသေးပဲဗျဟုတ်ဗျာဟင်တို့ပြောနေကြအတိုင်းဆိုရင်ရွှေလေးကတအောင်စားလောက်ရှိတာသူ့ဘောဖုံလာတဲ့အမိုက်ကဘယ်လောက်ဖြစ်လို့ပွားနဲ့ချီတော့အမိုက်ကဟင် အဲ့တော့ဒီတော်တော်တောင်းစားလောက်ရှိသေးတာဟိုအမိုက်ပုံကြီးအောင်မှန်သွားငုံနေတာမတော်ရောနဲ့ပေါ်ပါမလားဟင်တော်ရောနဲ့ပေါ်နိုင်ဘူးဗျာအဲ့ဒါတော့မြုပ်နေတာတို့ရှိတော့ရှိနေတာပဲတို့မကိလေသာကဘဝဆက်ဆက်ဖုံးတာတယ်ဟုတ်နော်ဒီဘဝမှာပဲအတွေးနဲ့ဘယ်လောက်ဖုံးတာတော့ဒီတော့မလဲဘူးဟုတ်ပါဘူး ကတွေးနဲ့ပူပြီးတော့ကဖုံးထားတာလေလောဘကဖုံးထားတာလေဒီဘဝမှာကိုနေတာမမဟုတ်ခဲ့နဲ့ဘဝဆက်ဆက်တို့ဖုံးထားလို့ရှိတယ်မပေါ်ပါဟင်ဟိုတို့မိုးကုတ်တို့တို့ပြောတဲ့မဟာဗီတို့ဝေဘူးတို့သူတို့ကြတော့အဲ့ဒါဒီအကုန်လုံးတို့စာတို့တော့မိဆို့ပြလိုက်တဲ့ပုံသံဆိုတာပါဠိလိုမြန်မာလိုမိဆို့ရှို့ထက်ဖြစ်တာဟင် ဇံဝင်သားတယ်ဇံဝင်သားတယ်ဆိုတာဟိုဘောတော့ဟိုနာစောကြီးတို့ဝင်နေထွက်တယ်မှတ်ထားလားမှန်ပါတယ်မှတ်တော့ဘယ်လိုမှတ်တော့ဝင်နေထွက်တယ်မှတ်ထားလားဟုတ်ပါပြီဗျဝင်နေတစ်ချက်မှထွက်တယ်တစ်ချက်မှဝင်တစ်ချက်မှအတွေးတစ်ချက်ရတာအဲ့ဒါအဲ့ဒီအတွေးကြီးလေးပါကိုအဲ့ဒါရှို့ပြထားလို့ခေါ်တယ်ဟင်ရှို့ပြထားခေါ်တယ်အဲ့ဒါကိုဇံဝင်စားတယ်လို့သာသုံးတာဇံဆိုတာပါဠိစကားများမှလို့ရှို့မြိုက်ကြည့်ထားပြောတာ ထွက်တယ်ကိုတွေးတစ်ချက်ရသွားရင်အဲ့ဒါတော့ရှို့ပြစ်တာလေဟုတ်ဗျာရှို့ပြစ်တာအဲ့ဒါပြောတာဗျာသူတမထကြတော့အာယုတစ်ခုတည်းဒီအောင်လုပ်တဲ့ဆံလို့ခေါ်တယ်ဝိပဿနာကြတော့ဖြစ်ပြမြင်အောင်ရှုရတဲ့ဆံဒါလိုလက္ခဏုပဆံလို့သုံးတယ်မှတ်ထားတော့ဒီအမှတ်ကြီးတယ်ပဲလေဟုတ်နော်ဒီအမှတ်ကိုပဲပြောတာနော်အဲ့ဒီမှတ်ထားကိုပဲဇံဝင်သားတယ်လို့ပြောတာဗျအဲ့ဒါဇံဗျ ဇန်စွာပါဠိပြမြန်မာလိုမီးရှို့ပစ်ထားဗျအတွေးတွေကိုရှို့ပစ်ထားဟုတ်ဗျာဟောင်းတွေးတွေရောမရှိနိုင်ဘူးလားအဲ့ဒါတွေရှို့ပစ်ထားဗျရှို့ပါများလို့ရှိရင်ကိုတာကတရွေးသားတောင်အောင်စားပေါ်လာမှာပေါ့ဟုတ်ဗျာမိုးကုတ်တော်တော့အဲ့လိုရှို့ပစ်ထားမဟုတ်ဘူးလားမာသီတို့အဲ့လိုရှို့ပစ်ထားလေဝေကူတို့အဲ့လိုရှို့ပစ်ထားလေရှို့ပစ်တော့ပေါ်လာပေါ့ဗျာဟုတ်နော်ဟင်လုံနိုင်ပါမလား လောက်နိုင်ပါတယ်ဆရာဟင်လောက်နိုင်ပါတယ်အဲ့ဒါတို့ပြောတဲ့ဟိုတရေကိုအနည်းဆုံးညတနာကြီးမနေ့တနာကြီးပြီးတော့ဒိဋ္ဌံဥမာမဲ့တနင်္ဂနွေသားသမီးဖြစ်ငါတနင်္ဂနွေကနေဘယ်တနင်္ဂနွေထိနေတိုင်းလို့မလိုပါဘူးနေတိုင်းဆိုပြင်းသွားတာအထင်နဲ့လိုရတယ်အဋိဌံခေါ်တယ်လေအဋိဌံလည်းဆိုခုနအန်တရေအချင်းချမ်းတဲ့ဂျုံတော့လေကိစ္စဆိုလို့ရသေး ဟုတ်ကလားဗျာလုံထားကြသံပါရှေ့သွားမယ်အပူလန်းတွေလည်းတန်ခံပေါ့ဗျာအပူခံလို့ပါမှာပြီးတော့သွားရင်စားဖို့ရိတ်ခါတုတ်တယ်ပေါ်ရမှာတင်တယ်ဟုတ်နော်ခံရိတ်ခါတုတ်တွေတို့ရှိပါသေးဗျာဟုတ်ဗျာတို့ဒီလာမစင်ကြဲတို့အဲ့ဒါမပေါ်တာဗျာဟုတ်နော်ဒီလာဘာလို့မစင်ကြဲတို့ စိတ်အတွေးတွေများနေလို့ဟုတ်တော့အဲအတွေးမရှိအောင်ကြိုးစားခိုင်းတာဗျဒါတရားမှရအောင်မလုပ်နဲ့ဟုတ်ဗျာပြီးတော့ငါဒါလုပ်လို့ဘယ်လိုဘယ်လိုကြီးဘာပေါ်လာမယ်ဘာမှမပြောနဲ့အတွေးလုံးအောင်လုပ်ခိုင်းတာဟုတ်ဗျာအတွေးနဲ့တဏှာကြီးရင်တဏှာကြီးစိတ်အေးတာပဲဗျာဟုတ်ဗျာတွင်အတွေးနဲ့တမိနစ်ကြီးရင်တမိနစ်တို့စိတ်အေးတာပဲဗျာ အဲ့ဒီစိတ်အေးတာကိုပဲစားလို့တမထလို့သုံးတာပါတမထဆိုကိလေသာငြိမ်းတာပြောတာလေဟုတ်ကလားဗျလုံးနိုင်ပါမလားဒုရှာနေဟင်ဟင်ဒုစာကြီးဖြစ်ရမှာပါဟုတ်ပါမလားဗျာဟင်ဟင်ဟုတ်ပါမလားဗျာတော်နေတို့တို့မီးလောင်အောင်မှတော့မီးမျိုးမျိုးနဲ့တွေ့မှတော့ဟင် ဟင်ရှေမီလည်းရှိတယ်နောက်မီလည်းရှိတယ်ဘေးမီလည်းရှိတယ်ဗျဟင်လောကရာမျိုးမျိုးနဲ့ကြုံမှာနော်လောကရာတစ်မျိုးမဟုတ်ဘူးနော်ဟုတ်နော်လောကရာမျိုးမျိုးနဲ့ကြုံမှာတို့ကမိမိကြီးနဲ့သွားပွားနေတာဟင်တချိန်မဟုတ်တချိန်တခွေမဟုတ်တခွေလောကရာနဲ့ကြုံတော့ထုံထုံလုံးသွားမယ်အိမ်ရောင်ကြီးပြတ်ဖြစ်သွားမယ်ဟုတ်ဗျာဟင်အခုကတည်းကကိုယ်စိတ်ကို ခုနကလိုအေးအောင်လုပ်ထားတာကြတော့ဘယ်လိုဘူးနဲ့တွေ့တွေ့မတုံ့လို့ဘူးပေါ့ဟင်ဟင်သူနာစောကြီးတို့မောင်ကြီးမျိုးတို့နမကြီးလောက်အဲကျင့်ဟိုတို့ဘာတို့ကျင့်သားရနိုင်ပါမလားတို့တော်တို့တွေ့ခဲ့ဘူးတဲ့နမကြီးနွားသားလေးပြောက် တနိုင်နဲ့နိုင်တော့ပြီးဝန်ပွဲဝန်ပွဲနဲ့လိုက်ပြီးအဘူတပြင်းလိုက်ရှာတာတနိုင်ရှာလို့မတွေ့တော့ဟိုပဲလှုပ်ဘူးတော့စဉ်းစားတော့ဟုတ်တို့တော့ကမာကြီးလေပေါ်လေးတယ်မင်းဒီကတော့ဒီလောက်ကိုဓမ္မကြီးရောကိုမဟာလေးဗျာမင်းတို့နာတော်ကြီးတို့ဖြစ်နေမှာလားဓမ္မကြီးတော့ဖြစ်နေအောင်လုပ်မှာဟုတ်ပါမလားဗျဟုတ်ပါတယ်ဟင်တို့ဘာတော့က ဘုရားလက်ထက်တုန်းကတော်တော်ရဟန်းကြီး၅ပါးသူတို့ဆုံးဟိုလောင်းလူနေတဲ့ဓမ္မကြီးကသူတို့ကိုတော်တော်ပြုစုတာကိုအဲ့တော့သူတို့ကအဲ့ဒါတော်တော်လေးကိုကြည်ညိုဟိုအဲ့ဓမ္မကြီးပေါ်ကိုအာကိုတကူအဲ့ဒီအာကိုတဲ့ဓမ္မကြီးပြီးတော့အဲငါးပါးလုံးကောင်းကြီးဆန်ကိုကြာ ကြာလားမောင်ကြီးမျိုးဟင်အဲ့တော့ဖះကဟောတယ်အဲသူ့ကြတော့နွားငယ်လေးနဲ့ဥပမာပေးတာနေနိုးမကွာသေးတဲ့နွားငယ်လေးနမကြီးပြောင်းလို့ဝင်ပဲဝင်ပဲអော်တယ်လို့ပဲဟိုနိုးမကွာသေးတဲ့နွားငယ်လေးဟိုဘာလို့သူ့နိုးစိုးနေကြနမကြီးပြောင်းတော့ဘယ်လိုអော်လို့អော်မှာပဲရှင်လေဟင် အော်တာပဲဗျာဟင်သူ့ဆိုတော့အဲတမနခင်းတော့အော်ပါဗျာနေ့ကျတော့နွားလေးကငြိမ်နေတော့ပြုတ်ဖူးတို့တွေဘယ်နဲ့တော့ခဏအော်ပြီးပြီးတာပဲမဟုတ်ဘူးလားနားလေနားလေတော့လည်းမပြီးပါဘူးနားလေဘောလေးတို့ပြီးတော့ကိုညင်းလာတော့မဟုတ်ဘူးသာ အော်နို့မကွာတဲ့နွားလေးလားမှန်ပါဗျာဟင်တွေ့ဦးမှာလောကရာအကောင်းကြီးတယ်မဟုတ်ဘူးအဆိုးလည်းတွေ့မှာဟုတ်ဗျာလောကရာတွေ့မယ်လောကရာတွေ့မယ်ဆိုဒုက္ခဟိုဘာတော့အဆိုးတွေတွေ့မှာလောကရာထင်နေတာမဟုတ်ဘူးလူကြီးရောက်လာရင်ကောင်းရင်ကောင်းမကောင်းရင်ဆိုးပဲလေတဲ့ဒါကိုလောကရာပြောတာလေကောင်းရင်ကောင်းကိုမကောင်းဆိုးဒီနှစ်ခုတစ်ခုတော့တွေ့မှာတင်တယ်ဟုတ်တော့အဲ့ဒါကိုလောကရာပြောတာ ဒုက္ခကောင်းတွေ့တော့မိမ့်လို့ရှိနေပြီသို့မှငါလောကဓာတ်တွေ့တယ်လို့ထင်နေတာမဟုတ်ဘူးလောကရဲ့ဓမ္မတာကကောင်းရင်ကောင်းဆိုရင်ဆိုပဲလေဟုတ်ဗျာမင်းကောင်းရင်ကောင်းပေါ့မကောင်းဆိုပေါ့အဲ့တော့သူတော်ကောင်းတွေကြတော့ကောင်းလည်းမတုံလို့ဘူးဆိုးလည်းမတုံလို့ဘူးသူတို့ကပေါ့ဟိုမတုံလို့တဲ့နည်းနဲ့ကျင့်သွားတာဟုတ်ဟုတ်ဗျာဒုက္ခလည်းတော့မတုံလို့ဘူးဒုက္ခလည်းမတုံလို့ဘူးဥပိ္ပခာသိမှုသားလို့ခေါ်တာပေါ့မေဇိမာပฏิပဒါခေါ်တာပေါ့ သူကကြိုက်ဆုံးလည်းမလိုက်ဘူးမုံဆုံးလည်းမလိုက်ဘူးနော်ဟင်ကြိုက်ဆုံးလည်းမလိုက်ဘူးမုံဆုံးလည်းမလိုက်ဘူးအလေကြားကိုရောက်အောင်သူတို့စိတ်ကူထားတာလေဟင်အကြိုက်တဲ့သူကလက်မခံဘူးတွေ့သုံးတယ်တို့တို့ကြိုက်လားကြည့်မရှိဘူးဟုတ်ဗျာတွေ့သုံးတယ်ကြိုက်လားကြည့်မရှိဘူးအဲ့ဒီကြိုက်လားကြည့်မရှိတဲ့အတွက်ဟိုဘက်ကကိုမကြိုက်တာနဲ့တွေ့တော့လေမုံလားကြည့်မဖြစ်တာတော့သူတို့အကြိုက်လားကြည့်ပေးထားတာဟင်တို့မောင်ကြီးမျိုးက ပယ်လာကြိုက်လာကြီးတို့တွေကကြိုက်လာကြီးကအများရှိနေတယ်ဟင်ကြိုက်လာကြီးနဲ့တို့ကတော့ဒါကြီးနဲ့မိနေတာနောက်ကောင်းလာကြီးကလာအောင်မယ်ဗျလာမယ်မကြမ်းပြောပါမပြောရတော့မဟုတ်ဘူးဟင်အဲ့တော့တို့ချမ်းနေတို့ပြောချင်တာကတို့တို့ရှေ့ကိုဂျုံမဲ့ဒုက္ခတွေအများကြီးရှိသေးလို့ပြောတာနော်ဒီလိုချင်းနေမှာသို့လို့ တို့ရှမ်းတွေကအဲ့ဒါလိုလုပ်နေမှာသူတော်ကောင်းစားသားဒီကလုပ်နေတာကသွားပြီးတော့ပံပိုးလို့ရတာတို့ရှမ်းတွေကမိမိကြီးနေတော့ဒီကဘလောက်ကြီးလုပ်နေနေခဏတို့စီမရောက်ဘူးပေါ့တို့မြင်တဲ့နေရာကမမြင်တဲ့နေရာကတို့လူသားတွေအတွက်လှုပ်လှုပ်နေတာလေလောကအတွက်လှုပ်လှုပ်တယ်ဆိုတာကကြားကောင်းမလို့လောကဆိုတာလူသားကိုပြောတာ လောကနဲ့သာသနာအတွက်တို့လုပ်နေကြတာပဲလေမြင်အပ်တဲ့နေရာကမမြင်အပ်တဲ့နေရာကတချို့ကအသိခံလို့လုပ်နေတယ်တချို့ကအသိမခံပဲလုပ်လုပ်နေတယ်လုပ်ပေးနေကြရတာဒါဒီကိုအန်တရေကင်းအောင်တွာလန်းလာလန်းချောင်းအောင်လုပ်ပေးနေကြရတာပါကိုကကိုအတွက်ရှားပြီးနှမ်းဖို့နေတာကိုကမေ့မေ့ချင်းနေတော့ကိုကနှမ်းဖို့တာလက်မခံမဲနေတာနဲ့ဘာထူမှာလဲဟုတ်ဗျာအဲ့ဟိုကပို့ အဲသူတော်ကောင်းသားသားကကိုပိတတွေပို့နေတယ်ကိုကမိမိကြီးနေလို့မရဘူးပြလက်ခံရအောင်ပါဟင်အနည်းဆုံးအဲဘယ်နဲ့ဒီချိန်ညဒီချိန်တော့လုံနိုင်ပါမလားဟုတ်ကလားအဲကိုကအဲ့လိုလက်ခံမှာကိုကပို့လာရောက်ပါပေါ့ဟုတ်နော်အကူကမိမိကြီးနေတာဒီကိုကမှလက်မကဟိုကဘလောက်ပို့နေနေ ရောက်နိုင်ဘူးလေဟုတ်နော်သူကဒါလေးပြောချင်တာဗျမာမီလာဟိုခြံကြီးဘာတိတော့ဘာမှလည်းမီဘူးကြီးနေရင်မောကြီးနေဟင်ဟင်ခြံကြီးဘာမှလည်းမသိဘူးသူဘာလဲနည်းနည်းသိပါတယ်ဗျာဟုတ်ကလားနင်းလား အေးအေးမမမမမမတို့ဆရာလုံးနေပြီအေးမမေမတိသူကနားမလဲသူကမမမတိသူကနားမလဲသူကတို့ဆရာလုံးနေပြေသွားထိုင်ပါလေဘုရားထိုင်ပြီးဘာလုပ်တာလဲထိုင်ပြီးဘာလုပ်တာတော့ဆိုထိုင်ပြီးဘာလုပ်တော့ဆိုမေးလို့မရဘူး ။ဘာလဲဘာလဲ။ဘာလဲရှောက်မှနေတော့။အမေတို့ရတော့။ဘာလဲဘာလဲဘာလဲဘာလဲ။ဖက်လီဝင်နေဖက်လီဝင်နေ။ဟောမအေးအေးအေးအေးတော်နေဝင်လာထွက်တယ်ထွက်တယ်မလို့မထွက်တာဝင်တယ်မလို့မထွက်တာ။ဒီတိုင်းဟင် ကဲသီလယူပြီးမှလူကြစို့မောတာဒီချမ်းနဲ့သီလယူတာအားလုံးကြောကြပါစုခင်ဗျာဩဃာတာဩဃာတာဩဃာတာသာယတာဝတိတာမနောကံသဘာဝောကခတိတောအတိတုကိုသဘာဝရှင်အယုမာ ပထမဒုတိယတတိယတတိယတတိယသုံးတိယအောင်ဘုရားယေနာဘုရားယေနာသံဃာယေနာယေနာယေနာအယုဒတိအနေမြတ်ယေသုံးဘုရားရှင်ကိုပူဇော်မူ ယူသည်များလို့လည်းသွန်မိုး၍ရှိခိုးပူသောပုညောမန်လျှော့ကထောကြရသောဤပမာမကုသိုလ်ခါစေနာကြောင့်အပြစ်ခါပင်ပါပြောင်းရင်း၍အင်းင်းရာမှများနိဗ္ဗာန်ကိုဉာဏ်များသောအသိလွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်ပြီနိုင်ကြသောသဘာဝရားရှိ၏ပါတော်အဖြစ်တမီတော်စေမြဖြစ်ကြပါစေ။ တို့ပစ္စည်းတွေလှူမယ်နော်ဟင်လှူတော့မောင်ကြီးမျိုးရပြောနေကြကြီးတဲ့ဒါမောလာပြီတို့လည်းနားရကဘယ်ဘက်ကကပြောညာဘက်ထွက်မဲ့ဟာဒီညာဘက်ကကပြောဘယ်ဘက်ထွက်မဲ့ဟာဒီဟုတ်ပြီဟင်သူရှာနေတော့ပြောပြင်းကလာပြီဟင်ဘယ်လည်းတော့ဒီဘူးကြီးတို့ကညာသောအားဖြင့် ပုပ်ပုံဆွဲအာကြီးတော့ရှမ်းနေဘူးအာကြီးတယ်ကိုထင်တာပဲအမပါတယ်ဟုတ်ကလားကာလိမိုးကြီးတယ်ထင်တာဟုတ်ကလားနားပေါ်ကြီးအိမ်မှာပါကြီးတယ်ကြာဟဲ့တို့ကပုဂ္ဂိုလ်ဆွဲနဲ့လူတော့ပုဂ္ဂိုလ်ဆွဲမှာခင်မီမူအာကြီးတတ်တယ်နော် ဟုတ်နော်ဟင်အဲတို့ဆိုရင်ဘယ်သွားသွားတို့ကိုမတွေ့ဘူးဗျဟင်ရှမ်းတောင်ကြတော့လေသုံးနှစ်ရှမ်းကိုတော်ကြီးသုံးနှစ်ရှမ်းကိုတော်ကြီးနဲ့ကျွေးချောင်းကိုတော်ရောက်တော့ကျွေးချောင်းကိုတော်ကြီးလက်လုံးတောင်ရောက်တော့လက်လုံးတောင်ကိုတော်ကြီးနဲ့ဟင်တခါဟိုရွှေချောင်းကုန်းတောင်တွေ့ပြီးတဲ့ကျုပ်ကဝင်းငါလာတာရာကုန်းကလာမလို့ဆုံးကံပြန်လာ တော်တွေကထင်းကိုခဲရတဲ့လမ်းမှာပေါ်လာသူကျုပ်ကလည်းငါ့တိုင်းငယ်ဆိုင်နေသွားခဏနေပေါင်းဖျက်ခဏနေပေါင်းဖျက်ကျုပ်ရပြီလားကျူချောင်းတောင်ကြားဘူးလားကိုကျုပ်မမြင်ဘူးအဲ့ဒီတခါကကျူချောင်းတောင်တော့ကြားဘူးတဲ့ကျုပ်တော့မသိဘူးအဲ့တော့လေဘောကထင်းသေးကြီးဘောကဆင်းဆင်းပြီးကျူချောင်းတောင်ကိုတော့ဟုတ်ပါတော့ ဒီချောင်းတော့ဟုတ်ပါသနော်မောမောမင်းနေတော့ဟုတ်ပါပဲတခါကြီးကဘာလို့တော့လဲလဲတော့ဟုတ်ကလားသူကြောင့်တော့လူတိုင်းသိတယ်ကျွတ်တို့လူတိုင်းမသိဘူးပဲဒီလိုပါပဲဟုတ်ဗျာပုဂ္ဂိုလ်ဆွဲပြောတာပုဂ္ဂိုလ်ဆွဲဆွဲတော့ခင်မင်သိဆိုတာ တို့ကတော့ကြီးညူတယ်လို့ပြောတာပါအဲဝိပဿနာညာမှမတိသေးပဲနဲ့တရားမရှိဘူးတို့မှခင်မင်းစိတ်ပဲရှိတယ်ဟုတ်ဗျာပုဂ္ဂိုလ်ခင်စိတ်ပဲရှိတယ်တရားစိတ်မရှိနိုင်ဘူးဟင်အဲ့ဒီပုဂ္ဂိုလ်ခင်စိတ်ကိုတတိနဲ့ပြောင်းယူမှတရားဘက်ကိုသွားတာဟုတ်တတိနဲ့မှတို့ကမပြောင်းသေးရင်တရားဘက်မရောက်ဘူးနော်သာလို့တော့ခင်မင်းစိတ်သွားတဏှာပြောတာပေါ့တဏှာကိုတတိနဲ့ပြောင်းမှတရားဖြစ်တာလေ ဒေါသကိုတတိနဲ့ပြောင်းမှပညာဖြစ်တာလေမောဟကိုတတိနဲ့ပြောင်းမှအတွေးခေါ်ပဲကိုသွားတာလေအဲ့ဒါကိုကောင်းခြင်း၃မျိုးဆိုးခြင်း၃မျိုးလို့သာကဆိုတယ်သာတို့တော့ဇေယိုက်၆ပါးပေါ့ဇေယိုက်၆ပါးဆိုလူတိုင်းကြားမှုပါတယ်ဟုတ်နော်မှန်ပါဗျာကောင်းဇေယိုက်ကခုနပြောတဲ့တရားရဲ့ပညာရဲ့တမဝိတ္တရဲ့ကိုဟုတ်ဗျာဆိုတဲ့ရိုက်ကခုသုံးနေကြအတိုင်းလောဘတို့ဒေါသတို့မောဟတို့ပေါ့ဗျာဟုတ်ဗျာ အဲ့တော့တို့ကတတိနဲ့မှမပြရသေးရင်တရားပဲမရှိဘူးတို့ပုဂ္ဂိုလ်ဘက်ကတော့ခင်မင်မှုပဲရှိတယ်လေခင်မင်မှုနဲ့လုံတော့ပုဂ္ဂိုလ်ကဘာမှမပြီးနိုင်ဘူးကျင့်နေတဲ့ကုံကလိုထားတဲ့ပူပြီးနိုင်တယ်ဟုတ်နော်ကျင့်နေတဲ့ကုံကအတန့်ကုံညာတို့ပုဂ္ဂိုလ်တို့ကတော့ညင်ရှိတယ်ဗျမတန့်ဘူးတို့ကဟုတ်ကြမမှတ်တဲ့အချိန်က တို့ပုဂ္ဂိုလ်ရဲ့ညင်ပေါ်တာပဲဗျမှတ်တဲ့ချိန်ဟာမှတ်နေတဲ့ချိန်ဟာတန်ခါဗျပုဂ္ဂိုလ်ရဲ့ညင်မပါဘူးဗျပါပါမလားမှတ်နေတဲ့ချိန်ပါရှမ်းညင်မပါဘူးဗမာညင်မပါဘူးဟုတ်ဗျတရုတ်မင်းညင်မပါဘူးဟုတ်ဗျမမှတ်တဲ့ချိန်တော့ရှမ်းဟာရှမ်းပဲဗမာဟာဗမာပဲတရုတ်ဟာတရုတ်ပဲဟုတ်ပါဟုတ်တယ်နော်မှန်ပါအဲ့ဒါပြောရင်ပေါ်ပါလိမ့်မယ်ဟုတ်ဗျအဲ့ဒီကျင့်နေတဲ့ဂုံမာကတန်ရှင်းတယ်လေ ဟုတ်တယ်ကျင့်နေတဲ့ကုံကအပူတစ်ခုမှရှိဘူးလေတစ်ချက်မှတစ်ချက်သူကအတွေးကုန်နေတာကိုဟုတ်ဗျာဟုတ်နော်ပြီးတော့သူမှအဲရဲ့ရှိရှိသမျှအဲဝိပဿနာဖြစ်စဉ်နေလမ်းစဉ်နေသူအကုန်မြင်နေတာလေကောင်းတာတဲ့သူသိတယ်ဆိုးတာတဲ့သူသိတယ်ကောင်းတာတဲ့သူကြော်ထားတယ်ဆိုးတာတဲ့သူကြော်ထားတယ်ညာကနော်ပုဂ္ဂိုလ်ကတော့ကြော်နိုင်ဘူးကောင်းတာတွေ့တဲ့သူတုတ်ရှင်လုံးပဲဆိုးတာတွေ့တဲ့တုတ်ရှင်လုံးပဲဟုတ်ဗျာ ဟုတ်ဗျာပုဂ္ဂိုလ်ကတော့အဲ့တော့တို့ကပုဂ္ဂိုလ်တူလိုအတူတူအနူနူဖြစ်တဲ့ပုဂ္ဂိုလ်ကအဲ့လိုမပြုနဲ့လိုချင်တာမရနိုင်ဘူးခုလိုချင်တာမရတာလေတို့ကပုဂ္ဂိုလ်ဆိုကြောင့်မရအကျင့်ကုန်အာယုံပြုဟုတ်နော်အဲ့ဒီအကျင့်ကုန်ကိုတန်ခါလို့ပြောတာနော်တန်ခါတော့ကြားဘူးနေမှာပါဟုတ်နော်အဲ့ဒီအကျင့်ကုန်ကိုတန်ခါပြောတာဟုတ်ဗျာမှန်ပါဗျာအဲ့ဒီအကျင့်ကုန် အာယုံပြုတ်လို့ရှိရင်ဖရာနဲ့အတူတူပဲအကျင့်ကတော့ဖရာနဲ့အတူတူပဲလေဟင်ဖရာနှခေါင်းကမတော်တဲ့ဒါပဲတွေ့ပါလေဟင်သူ့တာဝကတွေနှခေါင်းကမတော်တဲ့ဒါပဲတွေ့တာပဲလေဟုတ်တယ်နော်ဘယ်သူမှမဒါပဲတွေ့မှာမဟုတ်ဘူးလားဟုတ်တယ်နော်အဲ့ဒါဟူတန်ခါလို့ခေါ်တယ်ဖရာကျင့်တယ်လို့ကျင့်လို့သိတယ်လို့သိနေတဲ့ညာနေပေါင်းစုထားတာတန်ခါပဲ ဒုံပုဂ္ဂိုလ်ပြောတာမဟုတ်ဘူးပါပါမမိသလားမမိပါဘူးဟင်မမိပါဘူးအဲတော့သူ့မနဲ့ကြံတောင်းကကိုရောဘောဆုံးဒီရကိုရောကြီးထူပါလားတန်ခါထူပါလားဟုတ်ပါမလားသူပြောလို့နေမှာပါတွေ့ဘူးလို့လားတန်ခါရှင်ပြရှင်တယ်ဘာဘာတော့ရှင်းအထိုင်နာနေဟိုမမဟုတ်ဖ ೇನೆ နေလို့ သူကနှစ်ချမ်းတောင်းတာဆင်းပြေတဲ့ကိုတော်ကြီးနေမှာပေါ့ဟင်ဟင်သံဃာဆိုတာညာပြောတာကွယ်သုပတိပါဏဆိုတာကောင်းကောင်းကျင့်နေတာညာလေကောင်းကောင်းမှတ်နေတာပြောတဲ့ပေါ်ညာပေါ့ဥစုပฏิပါဏအဲ့ဒီတိုင်းကြောင်းကြောင်းမှတ်နေတာညာပေါ့ဟုတ်ဗျာညာပฏิပါဏနှလုံးသွင်းမှတ်နေတာညာပေါ့တာမတိပฏิပါဏကျင့်ပြီးကျင့်တိုက်တာဒီညာပေါ့ဟုတ်နော်အဲ့ဒီညာနေပြောတာဗျအဲ့ဒီညာအာအာယုံပြုပါမှာ အဲ့ဒီနာအာယုံပြုရင်ဘုရားနဲ့အတူတူဟုတ်ဗျာအဲ့တော့ဘုရားကျင်းသလိုကျင်းလို့သိသလိုသိနေတာတွေကုန်ပါတယ်ပုဂ္ဂိုလ်လူတော်တို့တူတယ်ပဲလေဒီကိစ္စတခုပုဂ္ဂိုလ်တူစီရနာတခုအကျိုးပေးတခုလည်းနေမှာပေါ့ဟုတ်ဗျာအဲတန်ခါအာယုံပြုတော့အဲဘုရားကနေပြီးတော့သူတော်ကောင်းစားတာနေတာမပုတ်ပဲနဲ့တန်ခါတွေလေအဲ့ဒါဒီအကုန်ပါတာဗျာ မှန်လားဟုတ်ဗျာမှန်လားဟောဆုံးတပကနဲ့ရှိရှိသမျှမင်္ဂဘုံပြုနိုင်တယ်ဗျာမှန်လားဘုထုကတော့ဆုံးတပကမယ်လေအာယုံကတန်ခါဘုံအာယုံပြုတာတော့ရှိရှိသမျှမင်္ဂဘုံမပါနိုင်ဘူးလားပါနိုင်ပါဘူးအာယုံပြုတတ်ဖို့ပြုတာဖြစ်အာယုံပြုတတ်ဖို့လိုအပ်တယ်အဲလိုအာယုံပြုတတ်ရင်တို့အရာအကျိုးပေးဒီတမကမှန်လားသွားနနောတို့ကပုဂ္ဂိုလ်တွေအာကြီးတို့လူချင်းတလောက်မရတာ ဟုတ်နော်ဟင်တို့ဒါပါမလားဟုတ်နော်အကျင့်ကုံအာယုံပြုတို့အာယုံမပြုနဲ့ဟုတ်ကလားဟင်အကျင့်ကုံမြင်ဘူးလို့လားသိကြသိကြတာသိတော့သိပါဗျာဘယ်တော့မှမြင်ဘူးတော့ဟင်ဟင်ဒီတအားပိတ်နေတာကိုကိုကြီးအိမ်နေတာလူမြန်မာကိုလို့ဗျဟင်ဟင်အဲ့ဒီအကျင့်ကိုအာယုံပြုလှူစို့နော်အဲ့တော့ဒီဟာ တို့ရှိနေတယ်သင်္ကန်းတစ်စုံနဲ့ရှိရှိသမျှသန္တာဟိုပါမကွဲဘုရားသီတိပါတကွဲအဲ့လောက်ဒီအာယုံပြုလှူစို့ ဗန္တိဗန္တိသံသာရာသံသာရာဝတ္တာဝတ္တာဒုက္ခတောဒုက္ခတောဝေဒနာထာယဝေဒနာထာယနိဗ္ဗာနပနိဗ္ဗာနပပိဖိကရိယာယပိဖိကရိယာယဣမာနိဣမာနိဓာတပဓာတပဝုထုနိဝုထုနိသံဃပသံဃပဓိမဓိမသံဃပသံဃပဓိမဓိမသံဃပသံဃပဓိမဓိမဗန္တိ အရှင်ဘုရားမယံဘုရားတပည့်တော်တပည့်တော်မတို့သည်သံပါရာသံပါရာဝတ္တာဒုက္ခတောသင်ရအ လုံးမှဘောဓနာထာယလွန်မြောက်ရန်နိဗ္ဗာန်တသွေကင်းရန်သနာကင်းရန်နိဗ္ဗာန်ကိုသိတိကရဏထာယမျက်မြင်ကိုယ်တွေ့ကိုယ်တိုင်တွေ့ရန်ကိုယ်ဒိတ်တာကျေစု၍ဣမာနိသာတပဝုထုနိသင်္ကံ သရှိသောဤလူဝေဝထုအစုစုတို့ကိုသံဃာတသာသနာတော်၌သံဆောင်လျက်ရှိတော်မူသောသံဃာတော်အရှင်ကောင်းအရှင်မြတ်အပေါင်းအားဒီမဒီမသက်ကလူတံပါကိုဤလူတံပါကိုရှင်ဘုရားရှင်ဘုရားကေဘီ